ဒီနေ့ကဟောခဲ့တဲ့မဲခင်ဖြစ်ပါတဲ့ကသမာဓိမဲခင်သမာဓိမဲခင်မှာဇန်၄ပါးနဲ့မြတ်စွာဘုရားဝေဖန်ပြီးတော့ဟောတာဒီနေ့ပထမဇန်တော့ပြီးတော့ပါပဲဣဒဒိဋ္ဌိဒိဋ္ဌုဝေဇေဝဂာမေဝေဇာအကုသလေဂာမေသဝိတကံသဝိစာရဝိဝေကံမိတိဒုက္ခပရမဇာနာဥပါဒမေဇာဝိရတိ ဒါပထမဇန်ဖြစ်ပုံကိုဟောတယ်ပထမဇန်ဟောတယ်ဟောတယ်ဒီလိုဟောတာပဲဒါအသိပေးနေတယ်ဘေကွေယံတို့ဣဒာဣဒသနာတော်၌ဘေကုယံသည်ကာမေဟိဝိထုကာမကိလေသာကာမတော်မှဝိဇာဝိစေဝဝိဇာဧဝကင်းစေ၍သာလင်အာဟုတလေဣဒာမေအာဟုတတရားတော်မှဝိဇာဧဝကင်း၍သာလင် နေ့ကပြောခဲ့ပြီးတဲ့အတိုင်းဝိထုကာမတွေစိတ်ထဲမှာဝိထုကာမတွေစိတ်ထဲမှာရောက်ရောက်လာတာစိတ်ကလူရင်းတော့စိတ်ကနေပြီးအာယုံအာယုံပြုယူတာပါပဲအဲဒီဝိထုကာမတွေရောက်ရောက်ပြီးတော့လာရတယ်ဝိထုကာမအာယုံတွေကာမဂုဏ်အာယုံတွေကိုရောက်ပြီးတော့နေတဲ့စိတ်ကကိလေသာကာမအဲဒီဝိထုကာမကိလေသာကာမမြင်ရမယ်သုမာတဘာရောဇာဝရ သီနာမေဒဥဒိစ္စပုဂ္ဂိုလ်ဝိသိကိစ္စဆိုတဲ့និဝရဏ၄ပါးလည်းကျင်းနေရမယ်ဒီនិဝရဏတွေကျင်းမှသမာဓိဇာနေဆိုတာဖြစ်တာကိုនិဝရဏမကျင်းမဲနဲ့လည်းပဲဒီဝိတဝိသရာပိတိဒုက္ခဧကဂရာတွေဆိုတာရှိတာပဲရှိပေမဲ့အဲ့ဒါတွေကတော့ဒီ သမထဇာအနေနဲ့အဲ့ဒါတွေတော့အသုံးမပြုဘူးဇာတော့ဇာဟူတော့မြည်တော့ရတော့ရတယ်ဒါပဲမဲ့လို့သမထဇာအနေနဲ့ဒီမှာအသုံးမပြုအဲကြောင့်မို့ကာမေဝိတုကာမကိလေသာကာမတို့မှာဝိဇာအေဝကင်းရတာလင်အာကုသလေဓမေယိအာကုသောတရားတို့မှာဝိဇာအေဝကင်းစေရတာလင်ပါဝိတကံကြံစည်မှုလည်းရှိသောပါဝိစာရံစဉ်းစားဆင်ခြင်မှုလည်းရှိသော

နိဝရဏကဲစိတ်ချင်းကြောင့်ဖြစ်တာတဲ့သောသောပိုင်းကတော့ကနိဝရဏတွေနဲ့လုံထွေးနေရတာကနိဝရဏတွေစိတ်တွေဟိုရောက်လိုက်ဒီရောက်လိုက်တောင်ရောက်လိုက်မြောက်ရောက်လိုက်အဲ့ဒါတွေကိုကျူရမှရမနိုင်နိုင်ဘူးအဲ့ဒါတွေနိုင်သွားတဲ့အခါကျတော့ကိုကျူရမှပဲလေသက်သာလာအဲ့ဒီမှာကလည်းဝန်တာအာရဖြစ်နိဝရဏကင်းကင်းနေတဲ့ကြိုင်နဲ့တည်းမှလို့ကောင်းမှလို့ကောင်းတာနဲ့ဝန်တာအာရတွေဖြစ်လာဝန်တာပြီးတော့ စိတ်ချမ်းသာမှုတွေလည်းဖြစ်လာတယ်တဲ့ပိဋိဒုက္ခတွေဖြစ်လာဝိဝေကသာနိဝရဏကိစ္စချင်းညာဖြစ်သောပိဋိဒုက္ခနှစ်သိအာရမှုဝမ်းမြောက်မှုပိဋိစိတ်ချမ်းသာမှုဒုက္ခရှိတော်ပရမဇာနာပရမဇာနာဥပါသမေသာယဝရတိနေဒီနေ့ကဟောပြီနော်အဲ့ဒါဇာအင်္ဂါ၅ပါးရှိတယ်ဆိုအင်္ဂါ၅ပါးအင်္ဂါ၅ပါးသင်ကြားတယ်တဲ့ဒီဇာက ဝိတက်ဝိစာရပိတိဒုက္ခဧကဂတငါအင်္ဂါမှတ်ပါပထမဇံသာလောက်တော့သာလောက်တော့ရကြက်ထားမှကျင်တာအဲ့ဒါသိလည်းမထက်ပါဘူးဒါဒီငါဘုတ်ရလို့ကျင်တော့ရတယ်လို့ဆိုပဲဒီနေ့ကလည်းဆိုပြီးသားကနေ့ဆိုအောင်မှကျင်ဟောလို့လို့ဆိုတော့နောက်နောက်ဘုတ်တွေနဲ့တော့ရှုပ်သွားလိမ့်မယ်ဒီကဆိုတာမှတရား၅ခုရှိတယ်နောက်ဟာတွေကတော့ကြော့ရော့သွားတယ်ကဲဆိုတာမှဝိတက်ဝိစာရာ ပိတိဒုက္ခဧကဂတာငါအင်္ဂါမဘ္ဗပထမဇံဝိတေဝိဇာရာပိတိဒုက္ခဧကဂတာငါအင်္ဂါမဘ္ဗပထမဇံဝိတေဝိဇာရာပိတိဒုက္ခဧကဂတာ ငါအင်္ဂါမပပထမဇံ ံစီတာပဲဒါရခဏခဏပြောတာကြားနေတော့ဒါဝိတက်ဆိုတာလည်းဗမာစကားလိုဖြစ်နေပါပြီဝိတက်တင်များနေတယ်လို့ပြောနေကြတာပဲဝိတက်ဝိစားရတွေများနေတယ်လို့ပြောကြတယ်လို့ကြားတယ်ဝိတက်ဆိုတာကြံစီဝိသရာဆိုတာစဉ်းစားတာပီတိဆိုတာလည်းပဲအရာသုံးလို့ဖြစ်နေပါပြီပီတိဖြစ်နေတယ်လို့ပြောတာပဲပီတိဖြစ်တယ်ဆိုတာဝမ်းမြောက်ပြီးတော့နှစ်သိမ့်အားရသဘောကျတယ်ဒါလည်းပဲအရာသုံးဖြစ်နေပါဒုက္ခ ချမ်းသာဆိုတာလည်းပဲသိနေပါပြီ။ဗမာစကားလို့ရှင်းနေတာလေ။ချမ်းသာဒုက္ခနဲ့ပြည့်စုံတယ်ဒီလိုပြောနေကြတာချမ်းသာဒုက္ခမရှိဘူးပြောနေတယ်။အဲတော့စိတ်ချင်းစိတ်ချမ်းသာတာနဲ့ကိုယ်ချမ်းသာတာနှစ်မျိုးရှိတယ်။အခုဒီမှာတော့စိတ်ချမ်းသာတာကိုဆိုလို့လေစိတ်ထဲမှာရှင်ရှင်လန်းလန်းချမ်းသာပြီးနေတဲ့သဘောဒုက္ခဧကဂတာတဲ့ဧကဂတာလည်းအကြမ်းပြောသုံးတယ်ဧကဂတာမကြဘူးဧကဂတာကြတယ်ပါသတယ်ဒီလိုပြောနေကြတယ် အဲဒါဆိုတာစိတ်ကြည်ကြည်တာပဲစူးစိတ်ကြည်ကြည်တာပဲကျူရအောင်မှာစိတ်ကလေးစူးစိတ်ကြည်ကြည်ပြီးတော့နေတဲ့သဘောအဲ့ဒီ၅ခုကတိုင်းနဲ့သမထဇာန်ပွားများတဲ့ပုဂ္ဂိုလ်တွေကကတိုင်းအာယုန်နဲ့အာရုံရှိရတယ်ကတိုင်းအာယုန်နဲ့ရှိရင်ပထဝီပထဝီပထဝီကတိုင်းပဂရိမြေကျွန်းကြည့်ပြီးတော့ဖြစ်စေဓမင်းကရှုစီရကတိုင်းလေးသိချာလောက်ပြီးတော့ဖြစ်စေအဲ့ဒါလေးကိုဘာတလဲလဲကြည့်နေရတာကိုသိတယ်သွဲနေကြည့်ပါများတော့သွဲနေတာပါ စိတ်ထဲသွဲနေစိတ်နဲ့အာရုံပြုနေအာရုံပြုနေရတာကိုဒီအာဒီပထဝီကတိုင်းဟာကြည်လင်သာရှင်းပြီးတော့ဒုသင်ကြည်လင်သာရှင်းပြီးတော့စိတ်နဲ့အာယုံနဲ့တခါဒီဘူးတဲ့တပေါင်းနဲ့လို့ဖြစ်ပြီးတော့သက်ဝင်သွားရအဲ့ဒီလိုသက်ဝင်တဲ့အခါမှာဝိတက်ဒီအာယုံကိုကြာစီမှုလေးလည်းရှိတာပဲဝိသရာအစဉ်းစားမှုဆင်ခြင်မှုလည်းရှိရဲ့ပီတိရဲ့ဒီအာယုံနဲ့သူနှစ်သိမ့်အာရသဘောကြတဲ့သဘောလည်းရှိရဲ့ ဒုက္ခရဲ့စိတ်လည်းအဲဒီခါမှာချမ်းသာနေတယ်။ဒီကဲကတာအဲ့ဒီအာရုံထဲမှာစိတ်ကလေးတီးနေတယ်ဘယ်မှမရဘူးတန်ဝေါ့နေတယ်ခါငြိမ်းဒီကြံနဲ့ငြိမ်းနေ5မိနစ်10မိနစ်15မိနစ်ဒီလိုပြီးနိုင်တယ်။နာရီဝဲတနာရီတည်းပြီးနိုင်တာပဲသူအင်အားကောင်းကောင်းလိုက်ပဲ။သမာဓိအင်အားကောင်းလို့ရှိရင်တနာရီနှစ်နာရီတစ်နေ့လုံးနဲ့သူကဒီလိုရတာပေါ့။အဲ့ဒါဒီဒီချိန်မှာဆိုရင်ဒီရင်အာရုံတွေဘယ်မှမရဘူးမြင်စရာကြားစရာတွေ အနိဗ္ဗာန်ရှိနေပေမဲ့လို့မမြင်ဘူးမကြဘူးစဉ်းစားဆင်ခြင်မှုတွေမဖြစ်ဘူးအဲကိုယ်ထဲမှာနာကျင်ကြဲကြဲမှုစသည်ဖြင့်အဲဒီလိုအားတွေလည်းမဖြစ်ဘူးသူဒီအာယုံလေးတစ်ခုတည်းပဲကတိုင်းအာယုံလေးတစ်စိတ်ကလေးဝင်ပြီးတော့ဒီနေတာအဲဒါလိုပထမဇာရှင်းတယ်ဆိုင်ငါ၅ပါးနဲ့ပြည့်စုံပြီးတော့ပထမဇာရှင်းတယ်ဒီပြင်ကတိုင်းနေတဲ့ဒီတိုင်းပဲကတိုင်းမဟုတ်တဲ့ဒီပြင် သမထကမ္မဋ္ဌာန်းလည်းအများကြီးရှိပါသေးတယ်အများနာလည်းနေတဲ့အာနာပါနာထွက်တဲ့ဝင်တဲ့စဉ်အဲဒီထွက်တဲ့ဝင်တဲ့အာယုန်ထဲမှာစိတ်ကလေးဝင်ပြီးတော့တင်းလာအစတော့ကိုထွက်တဲ့ဝင်တဲ့မှားရတာမလွယ်ဘူးပေါ့နောက်စိတ်တွေကလည်းကြီးနေတာလေဒီအဲ့ဒါတွေလည်းလိုက်ပြီးတော့ကျူရမှားရနောက်တော့ငြိမ်းလာထွက်တဲ့ဝင်တဲ့ဟာထွက်ဝင်နေတဲ့အာယုန်ဟာကိုကြီးကြီးလင်းလင်းတန်းတန်းရှင်းရှင်းဖြစ်ပြီးတော့သူထင်းလာဒီအာယုန်ထဲမှာစိတ်ကလေးဝုတ်ပြီးတော့ဒီသွားတော့အဲဒီမှာလည်းအင်္ဂါ၅ပါးပဲဝိတဝိဇာတိဒုက္ခဧကကတာ

သုံးမှာဟောဒီဖြစ်စေပြီးဓမ္မမှာဟောဒီဖြစ်စေသူတိုင်းသူတိုင်းလည်းပဲဒီတိုင်းဟောတာပဲဒုတိယဇာဟောရင်ဒီလိုပဲဟောတယ်ဒုတိယဇာဝင်စားပုံဒုတိယဇာရောက်ပုံလေးတော့တွေ့တော့မလွယ်ဘူးဒီဥစ္စာတွေအချင်းချင်းကြောက်မယ်ဆိုရင်လည်းတူတူကလေးပဲဒါပေမဲ့လို့သူ့ဒေသနာအစဉ်တိုင်းကြောတော့တော်တော်လေးကျယ်တယ်ကွာဘုသူတ္တကြီးနားတော်ညမောနေနေမှာဘုသူတ္တကြီးပဲသူ့နေရာရောက်လာတော့သူ

အဲမိမိသာနာမှာစိတ်ကြည်လင်မှုထင်ရှားလာတယ်။ပထမဇာနောကလည်းပဲဒီစိတ်ကြည်လင်မှုတရားတရားဆိုတာရှိတာပါတရားဆိုတာကတော့ကုသိုလ်စိတ်တိုင်းစိတ်တိုင်းမှာတရားတရားဆိုတာရှင်းနေတာ။တရားတရားတွေပါဝင်ပြီးတော့နေတာ။သဒ္ဓတတိဒီဥဒ္ဒဝါစရခြင်းဒီတရားတွေစိတ်စိတ်ကောင်းတဲ့စိတ်စိတ်တရားတွေဟာကုသိုလ်စိတ်တိုင်းစိတ်တိုင်းမှာသူရှင်းနေတာပဲ။ ကာမဝဇ္ဇကုသိုလ်စိတ်တိုင်းမှာလည်းရှင်တာပဲဇာစိတ်တိုင်းမှာလည်းရှင်တာပဲ။ဒါပထမဇာမှာလည်းရှိတာဒါပဲမလို့ဒီဇာမှာသူကထူးကြလာတော့သူ့ကိုချီးမွမ်းတာလေသမ္မာရဏကြည်လင်စေတယ်တဲ့ဒီဇာရောက်တဲ့အခါမှာစိတ်ထူးကြည်။အဲဒါကဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေလည်းပဲဒီအစရဲကလည်းဒီသရာတရားပါနေတာဒါပဲမလို့စိတ်ကြည်တဲ့အခါကြည်တယ်မကြည်တဲ့အခါကြည်တယ်လို့စိတ် နောက်နေတာတော့မဟုတ်ဘူးပေါ့လေနောက်ကျနေတာမဟုတ်ဝင်မယ်လို့အထူးကြည်နေတယ်လို့ပြောစရာမရှိဘူးမြင်တချို့မှတ်ကောင်းတော့ကောင်းနေတာအထူးကြည်နေတာမပါဘူးတခါတရံကြတော့စိတ်ကကြည်တယ်စိတ်ကသိပ်ပြီးတော့ကြည်တယ်လို့တခါလေအမှန်တန်ကြည်လင်ပြီးတော့နေတဲ့မှန်ကြီးများကြည်နေတာလို့စိတ်ကတခါလေကြည်လို့တခါလေအမှန်တန်ကြည်ပြီးတော့ဒီလင်သာချင်းနဲ့ကောင်းဝင်ထဲမှာစိတ်ကလေးတခါလေကြည်လို့စိတ်ကလေးကလည်းကြည် ပြီးတော့ဘယ်လိုကြည်မှမသိဘူးသူကကြည်ပြီးတော့နေရတယ်ဆိုတာအဲအဲ့ဒါသူကဒီဒီတရားမျိုးပဲဒီတရားမျိုးဟိုသံဃာသံဃာလည်းဒီတရားမျိုးသူကပါဝင်လို့သဇတမင်းကြီးသာနာနဲ့ပြီးတော့သာမသာရဏကိုစိတ်ကိုကြည်လင်စေရတော့စေရတော့ဧကောဒီဘာဝစိတ်တခုဒီအဖြစ်ကိုပွားစေရတော့စိတ်တခုဒီဝိတဝိစာရတွေအဲဝိတဝိစာရတွေကင်းပြီးတော့စိတ်တခုတည်းတခါတော့ အစတော့မှတော့ဝိတက်ကြံစီရတယ်ကြံစီမှဒီအာယုံလေးစိတ်ကလေးနဲ့ကတ်စဉ်းစားမှဒီအာယုံလေးစိတ်ကလေးနဲ့ကတ်အခုမကြံစီမစဉ်းစားမနဲ့စိတ်နဲ့အာယုံနဲ့ကတ်အဲ့ဒါဒီဝိပဿနာမှလည်းဒါလေးရှိတာပဲဝိပဿနာမှလည်းပရမတုံးကဆိုရင်အာယုံပေါ်အောင်လို့ကြားရတယ်အာယုံမှတ်စရာအာယုံနဲ့စိတ်ကအမြဲတမ်းနောက်ကနေပြီးတော့စိုက်ပေးနေရတယ်ကွာလိုက်နေတယ်အဲ့ဒီလိုလိုက်နေတာတောင်မှတစ်ခါတခါလွတ်လွတ်သွားသေးတယ်ဆိုတော့မမိနိုင်ဘူး သမာကောင်းလာတဲ့ခါကျတော့အဲ့ဒီလိုကြောက်ကြရည်မသက်ရပဲနဲ့ဝိတ္တနဲ့မကြံစီရဝိဇာရနဲ့စဉ်းစားနေရဘူးစဉ်းခြင်းမနေရဘူးသူ့စရာအာရုံလေးတွေကစိတ်ထဲသူ့အတူလာလာပေါ်ပေးနေတယ်လို့ရှင်းတယ်စိတ်ကလေးကလည်းသူ့အတူကြကြသွားနေတယ်လို့ရှင်းနေတာဒီလိုကာကာလမှာတခုချင်းဖြစ်တဲ့စိတ်ကလေးကိလေသာတွေပေါ်နေတယ်မရောဘဲနဲ့တခုချင်းပဲဖြစ်တဲ့စိတ်ကလေးဟာအထူးသဖြင့်အားကောင်းလာတာပေါ့ဒီဂေါရီပါဘော တခုရီသောစိတ်ရဲ့ဖြစ်ကိုတခုရီရဲ့ဖြစ်ကိုစိတ်ကလေးတခုရီဖြစ်နေခြင်းကိုပွားစေရတယ်တဲ့ဒီဇာကအဲဝိပဿနာမှာတော့ကိုပရမဇာနဲ့တူတာကသမထနာညာပိုင်းစီကရှိပါတယ်သမထသမထညာပိုင်းကမှတ်လို့ကောင်းတဲ့အခါမှာဝိတက်အာယုံကြံစီရတာလည်းပါတယ်ဝိစာရအာယုံစဉ်းစားသုံးသပ်မှုဆင်ခြင်မှုတွေလည်းပါတယ်ပီတိလည်းသူကဖြစ်တယ်သူကအာယုံမှတ်လို့ကောင်းလာတော့နိဝရဏတွေကျင်းသွားလို့ နိဝရဏကိစိတ်ချင်းကနိဝရဏမကိငါတော့ရှုသွင်းသွင်းပီတိတွေမဖြစ်နိုင်သေးဘူးအဲမှလို့ကလည်းမကောင်းသေးနိဝရဏကင်းသွားတဲ့အခါမှကောင်းလာတဲ့အခါကျအဲဒီမှာပီတိတွေဖြစ်လာဝမ်းမြောက်ဝမ်းသာမှုတွေဖြစ်လာနည်းနည်းနည်းနည်းကစဖြစ်စိတ်ချမ်းသာမှုတွေလည်းဖြစ်လာစိတ်တော်တော်နေတာထင်တာဖြစ်အဲဒါသမထနာညာပိုင်းဒီမှာဖြစ်တတ်တယ်သမဏညာဘိုင်းကဒုက္ခဆင်ခြင်မှုတွေလွန်လာတဲ့အခါကျဥရိယပရညာမဲရောက်တော့ဒီမှာအာယုံမစဉ်းစားရဘူးမှတ်စရာအာယုံတွေရှားပွေမနေရောက်သွားသူပေါ်နေ စဉ်းစားဆင်ခြင်မနေရဘူးရှုုံလေးရှုလိုက်အဲဖြစ်ပြကလေးတွေအစနဲ့အဆုံးနဲ့ပိုင်းခြားပြီးတော့လည်းပြီးလောလောကူလည်းပြီးဒီမှာတခါလည်းအရာဝန်လင်းစသည်တွေလည်းပေါ်ပီတိဝမ်းမြောက်ဝမ်းသာမှုတွေအာကြီးဖြစ်လာအဲဒါအဲဒါကနောင်လာမှာဟောမယ်ဆိုတော့သမာဓိဇာပီတိဒုက္ခနဲ့သမာဓိကဖြစ်တဲ့ပီတိဒုက္ခပဲတဲ့ဒါအာဝိတကံဝိတလည်းမရှိတော့အဝိစာရဝိစာရလည်းမရှိတော့ဝိတဝိစာရကျင်းတော့ဝိတဝိစာရ မပါဘဲနဲ့ဖြစ်တဲ့တရားပဲသမာဓိသာသမာဓိကြောင့်ဖြစ်တဲ့ပိဋိဒုက္ခပိဋိဒုက္ခရှိတယ်သမာဓိကြောင့်ဖြစ်တဲ့ပိဋိဒုက္ခတွေပရမဇာမဖြစ်တော့ကတော့ဝိဝေကနိဝရဏကင်းသွားတော့သူကပြုလို့မှလို့ကောင်းတာနဲ့ပိဋိတွေဒုက္ခတွေဖြစ်လာအခုဒုတိယဇာရောက်တဲ့ခါကျတော့သမာဓိကြောင့်တဲ့သမာဓိအားကောင်းလို့တဲ့သမာဓိကြောင့်ဖြစ်လာတာတဲ့ပိဋိဒုက္ခတွေဝိပဿနာမှာလည်းဒီတိုင်းပဲ သမထနာညာမိုင်းတို့ကនិဝရဏကင်းသွားတာနဲ့និဝရဏတွေကစိတ်သာအကြောင်းပြုပြီးတော့အဲဒီရှင်နာဘိုင်းကနေပြီးသမထနာသာမဟုတ်ဘူးရှင်နာကလည်းပြီးတော့ရှိပါသို့တော်သမထနာကျမှပို့ပြီးတော့သူသင်ကြတာနာမယူပရိသေရာကလည်းပီတိတို့ဒုက္ခတို့အတော်သင့်ဖြစ်တာဒါမှလည်းသိမတင်ကြခဲ့ဘူးသမထနာညာမိုင်းမှာသူကသင်ကြတယ်ဝိရိယဗျာညာမိုင်းကြတော့ပို့ပြီးတော့သင်ကြတာအဲဒါនិဝရဏကင်းလို့မဟုတ်ဘူးတဲ့သမာဓိတွေအားကောင်းလာလို့ဖြစ်တာ မာရီတာအဝိတကံဝိတရှုဝိတမေစီသာဝိစာရဝိစာရမရှိတော့အဝိတကံအဝိစာရံကြံစီမှုစဉ်းစားမှုမရှိတော့မကြံစီရမစဉ်းစားရပဲနဲ့အပြီးမှကလေးတွေပြည့်အဲသမာရိဇံပိဋိဒုက္ခသမာရိယောဖြစ်သောပိဋိဒုက္ခရှိတော့သမာရိကြောင့်သိတည်ခြင်းမှုကြောင့်သိတည်ခြင်းမှုအကောင်လို့ဒီမှာပိဋိဒုက္ခတွေဝမ်းမြောက်ဝမ်းသာမှုတွေအကြီးအကျယ်ဖြစ်တာလည်း ဒီဒုက္ခတွေဖြစ်လာတယ်ဒါကဖြစ်ဘူးမှလည်းဒီမှာမဖြစ်ဘူးသေးရင်တော့မသိသေးဘူးနော်ဖြစ်ဘူးအောင်အားထုတ်ရမှာမဖြစ်သေးတဲ့ပုဂ္ဂိုလ်ဖြစ်အောင်အားထုတ်ရမှာမာရိတံပိတိဒုက္ခံဒုတိယသာနာဒုတိယသာဥပသမေဇာယဝုဝရတိနေဒုတိယသာရောက်ပြီးတကရာနေခေါင်းကကပိုင်းစားကြည့်တော့အာယုန်နဲ့ပထမဇာရပြီးတော့ပုဂ္ဂိုလ်ကမိမိရတဲ့ဇာကြားဆင်နေတဲ့အခါ ဝိတ္တနဲ့ဝိသရသူကအပြည့်မြင်လာတယ်ဝိတ္တကစဉ်းကြံစည်နေရတာဝိသရကစဉ်းစားနေတာကြံစည်စဉ်းစားမှလည်းသူ့သံဃာဖြစ်တယ်မကြံစည်မစဉ်းစားရင်မဖြစ်ဘူးဝိတ္တဝိသရတွေမကြံရမစဉ်းစားရဘဲနဲ့အာယုန်နဲ့စိတ်ရွေးနဲ့ကပ်ပြီးပြီးနေရင်ကောင်းမှာပဲဒီကြံစည်စဉ်းစားမှုတွေကပင်မစိတ်ပင်မနေတာပဲမလို့ထင်ပြီးတော့မကြံမစဉ်းစားရဘဲနဲ့စိတ်နဲ့အာယုန်နဲ့ကောက်အောင်ထပ်ပြီးတော့ထပ်တာထပ်တာလေ့လာတော့

သူကဇာနေနဲ့တော်တော်တူပါတယ်သူကဇာလို့ပြောလို့မဖြစ်လို့ဒါပဲသူကဇာနေတော်တော်ကိုတူပါတယ်ဖြစ်ပုံချင်းကတော်တော်တူတယ်အဲဒါကြောင့်ဒီမှာတော့ဒုတိယဇာအဲတတိယဇာမှာတော့အဲဒုတိယဇာနဲ့ဒုတိယဇာမှာတော့ပီတိဒုက္ခဧကဂရဇာယင်ငါသုံးပါးပဲရှိတယ်ဝိတဝိสารမပါဘူးတဲ့အာဝိတကအဝိสารဝိတဝိสารမပါဘဲနဲ့ပီတိနဲ့ဒုက္ခဧကဂရ အင်္ဂါ၃ပါးပဲသင်ကြားတယ်ယူတိုင်းယူတိုင်းဟာပီတိဖြစ်တယ်စိတ်ချမ်းသာမှုဒုက္ခဖြစ်တယ်อืมပြီးတော့ဧကဂတာဖြစ်တယ်စိတ်တည်ကြည်မှုဒီမှာတဲ့အာယုံမှာစိတ်ကလေးတည်ကြည်တဲ့ဧကဂတာဖြစ်တယ်ဒီ၃ပါးကိုအဲတော့ခဏကအင်္ဂါ၅ပါးနဲ့ပထမဇန်ကိုရထားတော့ဒုတိယဇန်ကျလွယ်ပါတယ်ချော့ယုံပဲပြီးတော့တူရတာမဟုတ်တော့ခဏကတော့ဝိတဝိဇာတိဒုက္ခဧကဂတာ ငါအင်္ဂါမှတ်ပါပရမဇန်ဆိုတော့အခုတော့ဝိတဝိသရာမထဲနဲ့ပေါ့နောက်ပိဋိဒုက္ခကစားလာပိဋိဒုက္ခဧကကတဟောသုံးခုလားသုံးအင်္ဂါပဲကြည့်တယ်ငါအင်္ဂါမို့ဒီကတော့သုံးအင်္ဂါမှတ်ပါဒုတိယဇန်နဲ့ဒါလိုလိုပဲအတိုင်းကဲဆိုရမယ်ဆိုရမယ်ဟောလားဇန်နေနဲ့ဇန်ဘုဒ္ဓတာလေးတွေရှိတောင်းပိဋိဒုက္ခဧကကတသုံးအင်္ဂါမှတ်ပါဒုတိယဇန် ပိတိဒုက္ခဧကဂတာသုံးအင်္ဂါမပ္ပါဒုတိယသံပိတိဒုက္ခဧကဂတာသုံးအင်္ဂါမပ္ပါဒုတိယသံ နောက်တတိယသံသွားမယ်ဒါရီကတော့ဘုသူရတွေ့ရုံပဲဒါရီကဒါရီကဝိပဿနာတရားထုတ်တယ်နည်းဆင်းလူယုံမားလေးတွေတွေ့ရုံတော့ရှိတာဒါရီဇာရင်လည်းတိကျတိုးလို့လည်းမဖြစ်ဘူးဒါပေမဲ့လို့သူတေသနာဆင်ရောက်လို့ညမဟောလို့မဖြစ်လို့ဟောနေရတယ်ဝိတိယသာဝိရာဂဥပဇ္ဇသောဝိရတိတတောသမဇာနောညာတံရာစိကံဥပ္ပေကောတတိမဒုက္ခဝိဟာရိတိတတိယံဇာနဥပါတံပစ္စဝိရတိ ပိတိယာသပိတိဟိလီဝိရာဂာကျင်းကျင်ကြောင်ဥပေကကောသာအငြင်းမြလက်လီရှုသည်ဖြစ်၍လီဝိရတိနေ၏တတောသအမှတ်ရသည်ဖြစ်၍လည်းကောင်းဗာမဇာနောသမန္တိသည်ဖြစ်၍လည်းကောင်းဝိရတိနေ၏ယံကျင်

ထူးကြတော့သူအထူးသဖြင့်ကြီးကျူးတာပီတိကင်းသွားတယ်တဲ့ပီတိဒုတိယဇာယာပိသပုဂ္ဂိုလ်မိမိဇာပြန်ဆင်ရင်တော့ပီတိဝမ်းမြောက်ဇာဝင်စားတဲ့ဝင်စားတဲ့ဝမ်းမြောက်ပြီးစိတ်တွေကြွားပြီးနေတာတွေ့ရတော့အင်းနောက်သာမရောက်သေးခင်လည်းသူကကောင်းတာပဲရောက်ခါသာတော့ကောင်းတဲ့ဒီပီတိအမှန်ကောင်းတဲ့ဥစ္စာတော့ဒါပေမဲ့ရောက်ခါများတော့ပြန်ဆင်းတော့သူကကြားနေတာကိုကလေးလိုဖြစ်နေစိတ်မရစ်မရစ်ကြတဲ့အနေမျိုးဖြစ်နေ အဲကလေးတွေဝတ်သားကြခြင်းသိဝန်တာကလူလူကြီးကသိဝန်မသာဘူးတော်ရုံပဲအဲဒါလည်းပဲအခုဒီကပီတိဝန်တာနေတယ်ဝမ်းမြောက်နေတယ်ဆိုတာဝမ်းမြောက်တဲ့သဘောတွေတက်ကြွပြီးတော့ဖြစ်နေတာသူကအိန္ဒိယမရဘူးမငြိမ်မငြိမ်သက်ဘူးမသိမ်မွေ့အဲ့ဒါတွေ့တော့ဒီအဲ့ဒီဝမ်းမြောက်မှုပီတိနှစ်သိမ့်အားရမှုဝမ်းမြောက်မှုပီတိမပါဘဲနဲ့သိချမ်းသာမှုနဲ့ စိတ်တည်ငြိမ်မှုလေးတွေဖြစ်နေရင်ကောင်းပါပဲလို့ဆိုပြီးထပ်ပြီးတော့လေးလာကြအောင်လေးလာတော့လေးလာပါများတဲ့အခါမှာအဲဒီပီတိကင်းသွားတာကလည်းပီတိယသာဝိရာကပီတိကင်းသွားတော့ကြောင်းတဲ့ပီတိကင်းသွားတော့အစကသုံးခုရှိတယ်ပီတိကင်းသွားတော့နှစ်ခုကျန်တော့တာနှစ်ခုကျန်တော့ဒုက္ခနဲ့ကြဲကြတာနှစ်ခုကျန်တဲ့အခါမှာဒုက္ခချမ်းသာမှုကလည်းပဲလွန်လွန်ကဲကဲဖြစ်လာတယ်သူကတော့ဘဝတစ်ခုကျော့သွားတာနဲ့ဒီကဒုက္ခကအားကောင်းတယ် သာကတော့ပီတိနဲ့ဒုက္ခနဲ့တွဲပြီးတော့ဖြစ်နေတော့အဲအရောရောဖြစ်နေဒုက္ခသိပြီးတော့မသင်ကြဘူးပီတိတွေကသွားမှုပီတိကင်းသွားတဲ့အခါကျတော့မှဒုက္ခဆိုတဲ့သူပြောတယ်ဘာကောင်းမှမဖြစ်ဘူးနေတာလောကကအနုပါဒနာပဲသူတော့ဟောမြောက်တာလည်းမဟုတ်ဘူးဘယ်လိုကောင်းတယ်လို့ထိုင်နေတယ်သူကကောင်းနေလားအဲဒါကြောင့်ဒါအနုပါဒနာတိထာကိုခေါ်သည်ဒီနေ့ပြောပြီးသားဟောဒီနေ့ဝေဒနာအနုပါဒနာပြော ဝေဒနာဘာကောင်းမျိုးတွေမှမတူဘူးလို့သူကောင်းတယ်ဒီယောဂီအာတာတိသံသာနောတတိမဝိညာလောကေပိသာရောနာသာတို့သို့တော်လည်းသူအတူတူနေကြတယ်နည်းနည်းတော့ဝေဒနာနုပါဒနာလုံခဲ့ပြီးတော့ဖြစ်လာအဲ့ဒါဘယ်မှာဖြစ်တာတော့အားလည်းဥရိယဗျာညာနောက်ပိုင်းမှာဖြစ်တာပဲဆိုဥရိယဗျာညာခြေပိုင်းကတော့ပီတိနဲ့ဒုက္ခနဲ့တွဲဖြစ်နေတယ်ဒုက္ခဘယ်လောက်မတင်ကြဘူးပီတိတွေအားကောင်းတယ်ဥရိယဗျာညာနောက်ပိုင်းကျတော့ပီတိမပါဝမ်းမမြောက်တော့ဘူး မမပြောက်ဝင်မဲ့တဲ့သူကအဲ့ဒီကိုယ်ရဲ့သိတဲ့ဆက်ဆံမှုတွေကတော့လုံလုံသေးသေးချင်းသိထားတာအဲ့ဒါတွေနဲ့သွားပြီးတော့တွေ့တယ်အဲ့ဒါတချို့ပုဂ္ဂိုလ်တွေမှာလုံလုံသေးသေးသွားပြီးတော့တွေ့တယ်ဒါတွေဝိပဿနာမှာတော့ဥပ္ပကိလေသာတွေပါပဲဒုတိယသာပိတိနိဝိရာဂကင်းခြင်းကြောင့်ဥပကကောသာညီညာလေးလို့ရှုသည်ပြေလိဝရတိနေ၏ညီညာလေးလို့ရှုဒါပေမဲ့လို့ဒီပုဂ္ဂိုလ်ကအညီညာလေးရှုနိုင်တယ်ဒုက္ခတွေ ဒါတော့ချမ်းသာနေပြီမယ်လို့အဲဒီချမ်းသာဘက်ကိုလိုက်ပြီးတော့တာယာနှစ်သက်မှုတွေလိုက်မသွားဘူးလေအဲဒါအရေးကြီးတယ်လိုက်သွားလို့ရှိရင်လည်းသူသာသာပြက်မှာသွားအဲဝိပဿနာမှာလည်းပဲဒီဒုက္ခတွေအာတိကျင့်နေတဲ့အခါအဲဒီဒုက္ခနောက်လိုက်ပြီးတာယာခုတွေလွန်ခဲ့သွားလို့ရှိရင်သူဝိပဿနာဉာဏ်နဲ့ပြည့်တယ်သို့တော်လည်းဒီနေရာရောက်တဲ့ပုဂ္ဂိုလ်ကပြီးတော့ခံနိုင်တယ်သူကလည်းသူကလည်းဒီလိုပဲသူကဇာန်လိုပဲသူကသူကလည်းဘယ်လိုပဲဖြစ်နေနေသူကဒုက္ခနောက်မလိုက်ဘူးသူကနိုင်အောင်လို့တော့မှတ်နိုင်တယ် အဲဒုက္ခတွေလည်းဖြစ်တာပဲသိချမ်းသာမှုတွေလည်းဖြစ်နေတာပဲဖြစ်ပေမဲ့လည်းပဲဒီတွေကနေပြီးသူကသူလည်းသူနေတာပဲဒီကောင်းတာတွေကိုသာယာပြီးတတ်မဲ့ပြီးတော့သဘောကျပြီးတော့အစွဲလာကြည့်တော့စွဲလာပြီးတော့မနေဘူးပရမဥရရဲ့ရောက်ခါသားတော့ဆိုရင်တော့စွဲလာတာပဲတော့သဘောကျတာပဲဒုက္ခရောက်တော့ဘယ်တော့မဟုတ်ဘူးကောင်းမှတော့ပြီးတော့ဒီကောင်းမှသိရင်လည်းလို့သူအဲ့ဒါသိမစွဲလာဘူးအငြင်းညှိနိုင်တယ်ဘုဘေကောဇာညဉ္ညာရှိနေရှိလို့ဝယ်ရင်ဘာဖြစ်လို့ညဉ္ညာရှိနိုင်လဲဆိုသတော်တာမသာတော့ တတိတရားရှိနေလို့ပါပဲတဲ့တတိတရားဆိုတော့ဇာမဇာလိုက်တတိပေါ့တဲ့သံဇာနောအသိညာဆိုတဲ့ဇာမဇာနဲ့ဆင်ញင်မှုပေါ့ဟိုမှာတော့ဒီဥစ္စာပါရမယ်တရားမဟုတ်ဘူးဒါတရားသဘောပဲသံသဘောပဲဒါလေးကိုမလင်းမလန့်အောင်လို့အမြဲတမ်းကျุနေကြလိုတယ်ဆိုတဲ့အဲဒီတော့တတိတရားနဲ့အသိညာလေးပေါ့ဇာကတော့ဝိပဿနာမှာတော့ကိုစိတ္တစိတ္တအမှားရတဲ့တတိတရားကြီးကြီးတဲ့ဝိပဿနာကတော့ ဒီတိုင်းဒီတိုင်းမှားရတဲ့တတိလေးဒုက္ခတွေဒီတိုင်းဒီတိုင်းလိုက်လိုက်ပြီးတော့မှားရတယ်အဲအမှားရပြီးတော့မှားတယ်နဲ့သိနေရမယ်ဒီဒုက္ခလေးတွေကပြစ်လိုက်ကြောက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ကြောက်လိုက်ပြစ်လိုက်ကြောက်လိုက်ပြစ်ပြက်ကလေးတွေမှားတယ်နဲ့သိနေဘတော်တမ္ပဒါတော့အဲလိုသိနေလို့ရှိရင်ဥပ္ပစ္စကောအညီများလေးလေးရှုနေနိုင်ပါတယ်အဲဒီနေရာမှာဥပ္ပဒါ10ပါးဆိုပြီးတော့တက္ကရာကဖွင့်ပြတာကိုဒီဥပ္ပဒါ10ပါးဥပ္ပမသားဆရာကောင်းတယ်ဥပ္ပဒါ10ပါးဘုဒ္ဓတာပါဆို သစ္စာဆို10ပါးရှိတယ်လေးလူရှိတယ်ဆိုတာ10မျိုးရှိကောင်းတဲ့ဥပ္ပခါတွေပေါ်တယ်မကောင်းတဲ့ဥပ္ပခါထဲမဲ့ဆိုရင်အညာဥပ္ပခါဆိုတာကြည်သေးတယ်အဲ့ဒါတော့ထည့်မထားဘူးအဲ့ဒါမပါဘဲနဲ့ကို10မျိုးရှိတယ်တဲ့အဲ့ဒီ10မျိုးမှတ်တော့အောင်လို့သူရတွေပေါင်းပြီးတော့ဒီမှာသောက်မှုလေးပေးရမှာသူရတွေပေါင်းပြီးတော့အင်း megwu oaubega zemawughra ube ga ကရမေဇာရတာစေတိတ်တွေတူညီတာတွေပေါင်းပြီးတော့ဒီလိုရှိတဲ့သဘောတွေကတ္တမေဇတ်တ္တမေဇတ်ဥပိ္ပခါတွေပဲတ္တမေဇတ်ဥပိ္ပခါ စတော်မှပြရအောင်ဒါလည်းပြောနေတာဘယ်ကမှပေါ်မှတဲ့အခါပြောမှပြောနေတာဥပဒေသောစအညီညာရှိသည်ဖြစ်ပေလေဥရရတိနေဘတောစအမှားရသည်ဖြစ်ပေလေမမဇာနောစမမဇာနောစမန္တာသည်သည်ဖြစ်ပေလေဥရရတိနေအဲတတိတရားနဲ့အမှားရပြီးတော့ သံဇာနောအသိဉာဏ်နဲ့ဆင်ញင်မှုလည်းပြည့်စုံပြီးတော့နေလို့ဥပိ္ပခေကအငြိမ့်ငယ်လေးပြီးပြီးတော့နိုင်တယ်အဲဒီအငြိမ့်ငယ်လေးလေးရှိတာထဲမှာဇမောအဲသင်္ခါရုပ္ပခာနဲ့ဝိပဿနာပ္ပခာဆိုတာရှိတယ်မျိုးပါတယ်တကယ် ဝိပဿနုပ္ပေခာဆိုတာကတော့ဝိပဿနာဉာဏ်ပါပဲသင်္ခါရုပ္ပေခာလည်းဝိပဿနာဉာဏ်တွေကသူအတုပဲဝိပဿနုသင်္ခါရုဝိပဿနုသင်္ခါရုပြုမှုဉာဏ်ဖြစ်သည်ဝိပဿနုပ္ပေခာနဲ့သင်္ခါရုပ္ပေခာတို့နှစ်ခုကတော့ပြုတဲ့ဉာဏ်ပဲသူကတော့ဝိပဿနာဉာဏ်ပါပဲ ဝိပဿနုပ္ပခါရဘယ်လိုကဖြစ်တော့ဆိုရင်ပထမအနိစ္စဒုက္ခအနတ္တတရားတွေသင်္ခါရမှာသင်မြင်တယ်လို့သုံးသပ်ယူတိုင်းယူတိုင်းဖြစ်ပေါ်လာတဲ့တရားတွေယူတိုင်းယူတိုင်းဖြစ်ပေါ်လာတဲ့တရားတွေဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးရင်ကြောက်သွားရင်အဲ့ဒါတွေကိုသိရတာမမြဲတဲ့တရားတွေဖြစ်ပြီးကြောက်သွားတဲ့ဆင်းရဲတွေပဲလို့သုံးသပ်ခြင်း ပုဂ္ဂိုလ်သားတော်မဟုတ်တဲ့သဘောတရားတွေပဲသုံးရတဲ့တရားတွေပဲသူ့လိုလိုဖြစ်ပြနေတဲ့သဘောတရားတွေပဲသုံးတာဆင်အဲဒီလိုသုံးတာဆင်ញင်ပြီးတော့နေရာကအားရတဲ့အခါကာလကြတော့မသုံးတာမဆင်ញင်တော့ဘူးမမြဲတဲ့တရားတွေပဲဆိုဆင်လုံးလုံးကြတဲ့ခါတဲ့စိတ်ထဲမှာပိုင်နိုင်ပြီးတော့သွားဆင်းရဲတွေပဲဆိုပိုင်နိုင်သွားနာတတရားတွေပဲဆိုပိုင်နိုင်သွား အဲဒီတော့ပိုင်နိုင်သွားတဲ့အခါကာလကြတော့ဒီသုံးသဆင်မြင်မှုမရှိဘဲနဲ့ရှိုံလေးရှိသွားတယ်အညီများရှိုံလေးရှိသွားတယ်ဒါဝိပဿနာသစ္စာဆိုတယ်တဲ့ဥပမာအရင်ဗာနဲ့တူတယ်ဆိုရင်အိမ်ထဲမှာညနေကြမောင်းကြီးချင်းအိမ်ထဲမိုးဝန်းလာလို့ရှိရင်အိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကမွေးတဲ့ဟာမွေးပဲဆိုပြီးတော့လိုက်ပြီးတော့ကြည့် အမောင်မောင်နေရာကြောင်ကြတဲ့နေရာမှာသူဘူကခွေးနေမွေဆိုးလားမွေကောင်းလားဆိုတာသူကြည့်တော့မွေမှာမွေဆိုးရဲ့လက္ခဏာအရေးအကြောင်းသုံးခုကိုတွေ့ရတယ်တဲ့အရေးအကြောင်းသုံးခုကိုတွေ့ရတော့အဲဒီအရေးအကြောင်းသုံးခုကိုမြင်တော့အချင်းဒီမွေဟာမွေဆိုးပဲလို့ဆိုတာသူသုံးပြနေတယ်မွေဆိုးလားမွေကောင်းလားတော့မသိရင်ကဆိုလို့ရှိရင်တော့ထပ်ထပ်ထပ်သူစဉ်းစားသုံးသပ်ဆင်ခြင် မဆုံးပြနိုင်ဘူးဆုံးပြနိုင်တဲ့အခါကာလကျတော့မဆုံးပြတော့ငွေစိုးပဲဆိုဆုံးပြချက်ချပြီးတော့မစဉ်းစားတော့အဲ့ဒါလိုပဲယုတ်တရားနာတရားတွေအစလက္ခဏာရေး၃ပါးဗိုင်မဲနဲ့မသိသေးခင်တော့အနိစ္စလားဒုက္ခလားအနတ္တလားအဲမမြဲတဲ့တရားပဲသင်ရဲ့ပဲအနတ္တပဲနောက်ကနေပြီးသုံးသသုံးသပြီးလိုက်အဲဒီပြမှုတွေကိုသိပါများလာတဲ့အခါကျတော့ဒီတရားတွေ

သမတနာညာကအလွန်ဥရိယဗျာညာအရောက်အဓိကမှာဖြစ်တတ်ပါတယ်သူက။တော့အထက်အထက်ညာနေလည်းပဲသင်္ခါညာတို့ဗျာညာတို့စသည်လို့ဒီမှာလည်းထိုက်ကြလို့ဆိုတာဖြစ်သေးတာပဲသူကမင်းသားကြီးမဟုတ်တော့လည်းပဲနည်းနည်းနည်းနည်းတော့ဖြစ်သေးတယ်။ရောက်တဲ့ရောက်တဲ့သူထူးကြတော့ကိုသုံးသဆင်ញင်မှုလေးနဲ့နည်းနည်းနည်းရှိ။သုံးသဆင်ញင်ပြီးအားရလို့သဘောကျသွားတဲ့ကမသုံးသဆင်ញင်မဲနဲ့သွားကြရတယ်။အဲဒီမှာဝိပဿနာပစ္စာလေးတွေဖြစ်တာပဲ။ဒါဝိပဿနာပစ္စာ သင်္ခါရုပ္ပကဆိုတာကတော့သင်္ခါရတွေလိမ့်လိဆိုတာကတော့သင်္ခါရုပ္ပကညာမှာပဲသင်္ခါရုပ္ပကညာရောက်တဲ့အခါကျတော့သင်္ခါရတွေနဲ့စပ်ပြီးရှိတဲ့သင်္ခါရတွေအစတုန်းကတော့ဒီသင်္ခါရတွေကောင်းတယ်ထင်ပြီးတော့ဒါအနည်းတဲ့သဘောကျပြီးတော့နေတာအပြည့်ဆုံးကျူပြီးတော့နေရတဲ့ဝိပဿနာဉာဏ်တွေပဲမဲ့လို့ကောင်းတယ်ထင်ပြီးသဘောကျတယ်အဲဒီသင်္ခါရုပ္ပကညာရောက်တဲ့အခါကျတော့ကိုအာယုံသင်္ခါရတွေရောရှုမှုသင်္ခါရတွေရော လစ်လူကျူသွားဘုရားမှသူတွေ့တာမှမထားဘူးတွေ့တာပြီးသိမ့်သိမ့်မှမရှိတော့လစ်လူကျူပြီးတော့သွားအဲ့ဒါသင်္ခါရုပ္ပခာညာအဲ့ဒါနှစ်ခုကတော့ညာမဲတဲ့ဒါကတော့ဝိပဿနာညာပါပဲတဲ့သူဝိပဿနာသင်္ခါရုပြုမှုညာဖြစ်ပြီးတိုင်သားလေးဆိုတာဝိပဿနုသင်္ခါရုပြုမှုညာဖြစ်သည် wivebenuel dngagharo cime nye abidighi က္ခာနဲ့သင်္ခါရုပ္ပက္ခာကတော့သူတို့နှစ်ခုကတော့ရှုမှုညာမယ်တဲ့ဒါကတော့ဝိပဿနာယောဂီပုဂ္ဂိုလ်တွေနဲ့ဆိုင်ပါတယ်သူကတော့နောက်ဝိရိယုပ္ပက္ခာတဲ့ဝေရဏုပ္ပက္ခာတဲ့သူတို့နှစ်ခုရှိပါတယ်အဲ့ဒါနှစ်ခုကတော့သူတရားတရားကိုတစ်ခုစီပါပဲဝိပဿနာဝိရိယုပ္ပက္ခာဆိုတာဝိရိယမယုံမလွန်ဖြစ်နေတဲ့အခါကလားဥပ္ပခာနိမိတာမနတိကရောတိလို့သူကဟောပါတယ် ရံခါမှာလုံးလဝိရိယကညော့နေတယ်ညော့နေတဲ့အခါမှာအားပေးရတယ်သူတရားထုတ်တဲ့အခါကလည်းတစ်ခါတစ်ခါလုံးလဝိရိယညော့တယ်လုံးလဝိရိယညော့နေတဲ့အခါလုံးလဝိရိယတိုးတက်လာအောင်တော့နှလုံးသွင်းဆင်ញရတယ်လုံးလဝိရိယနှလုံးသွင်းဆင်ញမှအဲဒီမှာလုံးလဝိရိယတွေတိုးတက်ပြီးတော့လာတော့တရားမှတ်လို့ကောင်းသွားကိုယ့်အကောင်မဆင်ញတဲ့ပုဂ္ဂိုလ်တွေတော့ဒီကမ္မထာဆရာတွေသတင်းသုံးပေါ်တွေကနေပြီးတော့ တိုက်တွန်းအားပေးတာအားပေးလိုက်တော့မှဒီမှာအားတက်လာအဲဒီမှာသူကညီမျှပြီးတော့သွားဝိရိယညော့နေတဲ့ကောင်တခါတခါဝိရိယလွန်းနေတဲ့ခါရှိတယ်လွန်းနေတဲ့ခါတော့လျှော့ပြရတယ်ဝိရိယလွန်တဲ့ခါလျှော့ပြရတယ်လျှော့ပြရတဲ့ပုဂ္ဂိုလ်ကတော့စာတဲ့ပေတဲ့မှာတော့သူကနှစ်ပါးလောက်သင်ကြားကြည့်ပါတယ်ရှင်သောနာမထေဆိုတာဝိရိယလွန်လို့လျှော့ရအရှင်အာနန္ဒာလည်းဝိရိယလွန်လို့လျှော့ရတယ် အရှင်သောနာမထေရရှင်ကသူကတထေသာအမှန်ချမ်းသာတဲ့ပုဂ္ဂိုလ်အမှန်ချမ်းသာဆိုတာလည်းကြီးပွားပြီးတော့လာတော့ညီကြီးလည်းမလင်းရဘူးကျန်ကျန်ထန်းထန်းလည်းမလင်းရဘူးအဲသူညာတော်အချင်းငယ်ငယ်ရွယ်ကအထိတ်နေတဲ့ပုံမှာသူကကြီးလာတာပေါ့အိမ်မော်တွေနေရတော့လည်းနုနုညံ့ညံ့ အခင်းတွေပါတယ်မမနေနေရတော့ကြောက်ကသိပ်ပြီးတော့နူးနေတော့ခြေတော့မှတော့အမူးတွေပေါက်နေဆိုတော့အဲဒီလိုပုဂ္ဂိုလ်ဟာဒီနေ့ကျတော့မြတ်စွာဘုရားတရားနာပြီးတော့သရာတရားတွေပြည့်လာသံဃာဘေးတွေကိုမြင်လာသံဃာဘေးတွေကိုမြင်လာတယ်လို့ဒီစီတော့ဘုရားတွေကပါရမီရှိတဲ့ပုဂ္ဂိုလ်တွေကသံဃာဘေးမြင်တယ် ရှိသေးသောဘဝတွေကပါရမီမရှိတဲ့ပုဂ္ဂိုလ်တွေပြောလို့ဟောလို့သူကဘုရားပေးတွေပါလေမမြင်နိုင်ဘူးပါရမီရှိတဲ့ပုဂ္ဂိုလ်တွေကတော့အခုဒီကိုပြောတဲ့ဒီသောနာတတိသားတွေကအမှန်ကိုချမ်းသာနေတဲ့ပုဂ္ဂိုလ်ပဲသူသံဃာပေးတွေမြင်လာတယ်ပစ္စုပ္ပါအခြေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်သူ့အမှန်ချမ်းသာတယ်ဘယ်တော့မှဒုက္ခတစ်ခုမတွေ့ရအောင်ကိုဆင်းရဲမှုစိတ်ဆင်းရဲမှုတွေမတွေ့ကြရဘူးအမှန်ကိုချမ်းသာရှင်ရဲ့နောက်ရတွေ့ကြည့်ရင်လည်းဆင်းရဲစရာအကြောင်းမရှိဘူးသူကဒါပေမဲ့လို့သံဃာပေးတွေမြင်လာတယ်ဘယ်လိုမြင်လာလဲဆိုတော့ဦးချင်းတရား မကင်းတဲ့ဘဝမျိုးရထားတာပဲတခြားသောပုဂ္ဂိုလ်တွေလည်းဒီလိုတစ်နေ့ကြာလို့ချင်းအိုးသွားကြဒီနေ့ကျရင်အိုးအောင်မယ်ဒါမြင်လာတယ်သူကမအိုးသေးဘူးသူကမအိုးသေးတော့ပြွေပြွေပဲရှိပါသေးတယ်ရွယ်ကောင်းတော့မယ်ဒီနေ့ကြာလို့ရှိရင်ပြင်မကြမ်းမှမှာသူကနာဖျားခြင်းတွေလည်းတွေ့ရတယ်။ဒီနေ့ကြာလို့ရှိရင်သိရမယ်တဲ့ဒီအတိုင်းလည်းနေရမှာမဟုတ်သေးရဘူး သေပြီးရင်လည်းကာလို့ဆိုဘဝသိကဖြစ်အောင်မယ်သင်မသိလို့ရှိရင်အာဟုတဝါကျိုးပြီးရင်ငရေတိစ္ဆာပြိတာပဲလေးပုံနဲ့ကြောက်ရောက်ပြီးတော့သွားနိုင်ငရေတိစ္ဆာပြိတာကြောက်ရောက်ပြီးတော့သွားနိုင်အဲတော့သာမယာမှာမနာကြောက်เสียကောင်းတာပဲတဲ့ဒီလိုပဲအသင်မသိရင်အပဲလေးပုံကြလိုက်တခါတည်း ကြောင်းညို့လို့လွတ်ပြီးတော့လာလိုက်လူဘဝနာဘဝလေးခဏတစ်ဖြုတ်ပြလိုက်တော့ကြပဲလေးပုံကြလိုက်နေဆိုတော့သံဃာနဲ့သံဃာထောင်ကြီးသံဃာကိုထောင်ကြီးလို့နှောင်ကြီးလို့သူကစိတ်ကထင်းလာကြောက်เสียကောင်းတယ်လို့ဒီသံဃာကလွတ်မြောက်အောင်လွတ်မြောက်အောင်အာထုပ်ကတရားမြတ်စွာဘုရားဟောတယ်ဒီတရားတိုင်းအာထုပ်လို့ရှင်တော့သံဃာကိုလွတ်မြောက်မှာပဲလို့ယုံကြည်ပြီးတော့သူကသာသနာ့ဘဝဝင်ပြီးတော့ဉာဏ်ပြုတာကို ညာပြုတယ်ဆိုဟိုတုန်းကကျွတ်ကျွတ်လို့လို့ပဲတခါလဲညာပြုတာပါလောကကြီးစည်းစိမ်နေဘာမှမငဲ့ဘူးနောက်ပြန်ပြီးမလှဲ့တာမဟုတ်ဘူးသူကသနာတစ်ပြုတ်မဟုတ်ဘူးအကြောင်းညညွှရင်လို့ဒီလိုမဟုတ်ဘူးကြော်မွေ့ရင်လို့ဒီလိုမဟုတ်ဘူးသူကတခါလဲပြန်မပြန်တော့ဘူးတခါလဲကိုတခါလဲစွန့်ပြီးတော့သူကညာပြုညာပြုပြီးတော့တခါလဲတရားထုတ်တာပဲညာပြုပြီးတော့တရားထုတ်တရားထုတ်တော့သူက မိတ်ဆွေသင်္ဃာတွေပေါ်များတဲ့ပုဂ္ဂိုလ်ဆိုတော့သူစီမိတ်ဆွေသင်္ဃာတွေကခဏခဏလာနေအနောက်ချက်ဖြင့်အဲကြောင့်လူမလာလူမလာမဲ့နေရာဆိုပြီးတော့သုတ်တန်သင်္ချိုင်းမှာသွားပြီးအားထုတ်သုတ်တန်သင်္ချိုင်းဆိုတော့လေခြေကသုတ်တန်သင်္ချိုင်းကတော်တဲ့ကြတယ်မသွားနိုင်ဘူးခုကာလသုတ်တန်ဆိုလို့ရှိရင်တော့မြို့ထဲတွေဆိုတော့သွားအောင်မယ်လို့လားအဲခြေကသုတ်တန်သင်္ချိုင်းတွေကမြို့နဲ့ဝေးပြီးတော်တဲ့မှာဖြစ်တော်တဲ့မှာဆိုတော့လူကုန်တာနေထထမ်းကြတဲ့ပုဂ္ဂိုလ်တွေကမသွားနိုင်ဘူးကြောက်လဲကြောက်ကြတယ်ဆိုရင်သုတ်တန်ဆိုတာအဲဒါကြောင့်သူသုတ်တန်မှာသွားပြီးတော့အားထုတ်

အဲဒါပြင်းပြင်းထန်ထန်အားထုတ်ပြီးတော့နေတာမြတ်စွာဘုရားကပြီးတော့မြတ်စွာဘုရားအဲ့ဒီကိုအဲတန်းလျှောက်ကြွလာတဲ့အနေနဲ့အဲ့ဒီနေရာရောက်လာရောက်လာပြီးတော့ဒီနေရာမသူလမ်းလျှောက်နေတယ်လဲဆိုသောနာညင်သောနာလမ်းလျှောက်ပါတယ်ဒီနေရာလျှောက်ပြီးအားထုတ်ပါတယ်ညင်သောနာဒီနေရာလျှောက်ပြီးတော့အားထုတ်ပါတယ်ဒါနဲ့ရှင်သောနာကိုခေါ်ပြီးတော့ တရားဟောတရားဟောတဲ့အခါမှာဥပမာနဲ့ပေးတယ်။သောနာတဲ့ပင်ရှိတုန်းကလူကြီးစဉ်ကာကလာတယ်မှာပင်စောင်းများမတိတတ်ဘူးလား။တိတတ်ပါလေ။စောင်းတိတော့ကကျိုးရော့ပြီးတော့နေလို့ရှိရင်ဘယ်နဲ့နေတယ်လဲ။ရော့ပြီးတော့နေရင်လည်းအမှမကောင်းဘူးညာ။ကျင်းလို့နေလို့ရှိရင်ကောလည်းဘယ်နဲ့နေလဲ။ဒါလည်းအမှမကောင်းဘူး။တော့ဘယ်လုံးမကောင်းလို့ဆိုမရော့မတင်းညီညီညာညာလေး ချိန်ပြီးသားမှအသာကောင်းတယ်သိပြီးတော့လည်းမလျော့ပဲနဲ့သိလည်းမတင်းပဲနဲ့အလေအလတ်သူအသာမှအောင်လို့သာတယ်တင်းလိုက်လျော့လိုက်လောက်ရတာပဲအဲဒီအနေတော်ထားလိုက်ပါပဲမှအပန်ကောင်းကောင်းမြည်ပါတယ်လို့ပြောတော့ညစွာတရားကငါပြည့်ဤသာသနာတော်မှာလည်းပဲလုံလဝိရိယညော့ပြီးအားထုတ်လို့ရှိရင်လည်းပဲမဖြစ်နိုင်ဘူး ဒုဏဝိရိယအလွန်တင်းလွန်အားကြီးနေလို့ရှိရင်လည်းမဖြစ်နိုင်ဘူးမလျော့မတင်းအလေအလညီညနေမှတော်တယ်ဆိုတာကိုပြောတော့မှသဘောပေါက်ပြီးတော့မလျော့မတင်းခုနကြောတင်းလွန်အားကြီးနေတာတွေကိုကြော့လိုက်တော့ကြော့လာလွယ်တယ်မကက်ဘူးသူကြော့နေတာအတင်းဖို့ခက်တယ်တရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကကြော့ပက်ပက်ကြီးဖြစ်နေတိုးပါအောင်တိုးပါအောင်ကြော့မတိုးနိုင်မောနေအာသူကတိုးရတာကလည်းပဲတိုးရနော်ကမ္ဘာသားကြတွေက ငါချင်းမောလာပန်းလာတိုးပါအောင်တိုးပါအောင်ကြီးတဲ့ခိုင်းနေတိုးကြီးတဲ့ခိုင်းနေတကယ်တည်းမှပဲဆိုပြီးတော့စိတ်ကတကယ်တည်းနဲ့တော့မှညစ်တတ်တယ်ဆိုတော့အဲရော့နေတဲ့ဥစ္စာအတူအခဲတင်လွန်အားကြီးနေတာကြောက်ရခက်ပါတယ်လွယ်ပါတယ်သူကတင်လွန်အားကြီးနေတာကတော့နည်းနည်းလေးကြော့ရမှာအောင်အဲခဏတစ်ချိန်နားလိုက်အောင်မလုပ်လိုက်အောင်စသည်ဖြင့်အဲ့ဒါတွေကလွယ်တယ်ဒါမှမခက်ဘူးဒီဥစ္စာကတော့အဲ့ဒီမှာ

သောတာပန်လည်းဖြစ်နေသေးတယ်မြတ်စွာဘုရားနဲ့လည်းပဲအတူတကွတခါလဲအမြဲတမ်းလိုက်ပြီးတော့တရားတွေလည်းနာဘုရားနဲ့အတူတကွနေနေရတရားလည်းအာမထုတ်ပဲနဲ့လကားနေတာလည်းမဟုတ်အားလည်းထုတ်သေးတာဒါပေမဲ့လို့သူအထက်မညာပုံညာရလာအောင်လို့သမာဓိဝိပဿနာတွေတိုးတက်ပြီးတော့မသွားဘူးဒီလိုဒီလိုပဲနေတယ် တရားပြိနိဗ္ဗာန်စံပြီးတဲ့နောက်သံဃာနာသင်္ကန်းဤကြတော့မှတခါတည်းဒီဒီကြားထဲလည်းသူတရားထုတ်နေတာပါပဲဒီကြားထဲကလည်းဒါပဲမလို့အဲ့ဒီနောက်ဆုံးနောက်ဆုံးညကြတော့မှအထူးကြိုးစားပြီးအားထုတ်ဉာဏ်ကြောက်ပြီးတော့အားထုတ်ဉာဏ်ကြောက်ပြီးတဲ့ခါနဲ့အားထုတ်တယ်ကာယကတာတတိဆိုကာယကတာတတိဆိုဉာဏ်ကြောက်တော့ကာယကတာတတိကကိစ္စတော်ကကိစ္စမိနိပါဒနာနိစတဲ့ကာယကတာတတိပေါ့ အဲသွားနေတာကိုသွားနေတော့သွားတဲ့ဥစ္စာမှတ်ရမှာအဲဒီလိုရှုနေလိုက်တာသကောင်ကျော်လို့လင်္ကာနီတော်ရောက်နေပြီတဲ့သူဒါပေမဲ့လို့တရားကလည်းမတိုးတက်ပဲဖြစ်နေတော့ဘာဖြစ်နေပါလိမ့်မယ်လို့စဉ်းစားတော့ဟာဝိရိယတွေများနေတာပညာလုံးကစဉ်းညာကြောက်စဉ်းညာကြောက်တော့ဝိရိယများတယ်အရိယကို၄ပါးတဲ့စဉ်းညာကြောက်တဲ့ဝိရိယကစဉ်းညာပေါက်ကြောက်တဲ့အရိယဘုကဝိရိယအများဆုံးပဲသူက ဆင်းရဲကြောက်တဲ့ဝိရိယဆင်းရဲကြောက်တဲ့အခါကာလဖြစ်တဲ့ဝိရိယကသူအများဆုံးပဲဆင်းရဲကြောက်တာပြီးလို့ရှိရင်ထိုင်းတာမှဝိရိယရှိအဲရတာမှရတာကတော့အခါကသိနေရတာမဟုတ်လို့ရတာလည်းဝိရိယရှိထိုင်းတာလည်းဝိရိယရှိအများသောဖြင့်လည်းထိုင်းအားထုတ်ရလဲအိမ်နေတဲ့အခါကာလကျတော့ဝိရိယနည်းပါလိမ့်တာတော့ကိုဝိရိယမရှိတော့စိတ်ဝိရိယပဲရှိတော့စိတ်ကပဲကြောင်းကြောင်းစိုက်ပြီးတော့မှရတာဒါလည်းပဲအားကောင်းနေတဲ့အခါတော့ကိစ္စမရှိပါဘူးစသက ပထမစစချင်းတော့အာမကောင်းသေးခင်တော့ကိုလှည့်ပြီးတော့အိမ်မှနေလို့ချင်းမကောင်းတာဘူးစိတ်လုံးလာတွေရော့အဲကိုလုံးလာတွေရော့စိတ်လုံးလာတကူတည်းနဲ့ဆိုရင်သိပြီးတော့အာမကြောက်အဲ့တော့ဇင်းရကြောင့်တဲ့အခါကာလမှာကိုလုံးလာတွေကအားကြီးနေတာကြောင်းကြပြပါစိုက်မှုတွေမြင်ရအဲဒီကိုလုံးလာတွေကြောင်းကြပြပါရှိနေတယ်လို့ပဲစိတ်လုံးလာတွေကလည်းပဲကြွားတိုင်းလှမ်းတိုင်းချတိုင်းနေရာတွေမှားတာဒါတွေလည်းများတာပဲစိတ်ပိုင်းနေဒါကြလည်းလှဲ့တာတွေဘာတွေအကုန်လုံးကြောက်ပြီးတော့မှနေရတော့ ။ဒါရီရတယ်ပဲချိုးချိုးမုံမုံမသွားသေးခင်ဆိုလို့ရှိရင်သူကတောင်းဝန်လေး။အဲဒါကြောင့်ဝိရိယတွေများနေတာပဲငါဝိရိယနဲ့ကြော်ဦးမှာပဲဆိုပြီးတော့အခန်းထဲဝင်ပြီးတော့ခဏတကြိုလှည့်ပြီးတော့တရားထုတ်မလို့ထိုင်လိုက်တာအကြော့လိုက်ဆိုတော့သူညင်ညတော့ပြင်းနေရကနေပြီးတော့ကြော့လိုက်တော့သူကညင်ညတော့ထိုင်ထိုင်ရကနေပြီးတော့လှည့်အေးချလိုက်အလကားကလှည့်အေးလို့ရှိရင်တော့ဘာမှမဖြစ်ပါဘူး သူကတရားနဲ့တခါတည်းမကင်းမဲနဲ့လမ်းလျှောက်နေရလဲသတိနဲ့လမ်းလျှောက်ကနေပြီးအခန်းထဲဝင်လာလဲသတိနဲ့အခန်းထဲဝင်ထိုင်တော့လဲသတိနဲ့အကုန်လုံးတခါတည်းတောက်လျှောက်တခါတည်းသတိသွားရကအရိယသွားရသွားတဲ့အရိယဘုကနှလုံးသွင်းလာတဲ့သတိဟာတခါတည်းတောက်လျှောက်ပါပြီးတော့အဲတောက်လျှောက်ပါပြီးတော့လာတော့ဒါကြောင့်အရာကနေပြီးတော့လက်အိတ်ချလိုက်အဲဒီမှာ ဝိပဿနာဉာဏ်နဲ့သင်လိုက်တဲ့ဆိုတော့ဖြစ်ကျင်တော့ခဏပဲသောသောစင်းကဘုရားသက်တော်တရားကြည့်စဉ်တုန်းကအချိန်ကာလတွေအများကြီးတရားထုတ်လာတာတရားပြိနိဗ္ဗာန်စာပြီးတော့လည်းပဲ3လကျော်3လလောက်အားထုတ်လာတာဒါတွေလည်းဘာမှမဖြစ်ခဲ့ဘူးအဲ့ဒီညမှလည်းညလုံးညဦးပိုင်းကညအလယ်ပိုင်းရောညလုံးအားထုတ်လာတာဘာမှမဖြစ်ခဲ့ဘူးအဲ့ဒီထိုင်တဲ့အခါလေးကျမှဒါပေမဲ့ဘာမှမဖြစ်ခဲ့ဘူးဆိုမှရှိကအထုတ်လာတာတွေအထောက်ပံ့နေတယ် ။ဒါကြောင့်တရားထုတ်လို့ဘာမှမဖြစ်ဘူးဆိုရင်စိတ်တော်မပြည့်ရဘူးဆိုတော့ဒီနေ့ကျရင်အကြောင်းညင်ညွှန်ရင်တစ်ချိန်မှသူကပြုတ်ကလေးဖြစ်တာဖြစ်ခြင်းလိုလိုပဲ။အဲဒီမှာတရားနဲ့ပြီးအလဲလိုက်ဝိပဿနာညာသင်နိုင်တဲ့တော်တာဝိပဿနာညာသင်နိုင်တဲ့ပြီးတရားမဲ့ဖို့ရောက်တရားမဲ့ဖို့ကနေပြီးတော့လည်းသင်နိုင်တဲ့ပြီးအနာနိမဲ့ဖို့ရောက်အဲဒီကနေပြီးဝိပဿနာညာသင်နိုင်တဲ့ပြီးအရာတမဲ့ဖို့ရောက်ပြီးညာနာဖြစ်သွားတာပါ။မကြဘူး။အဲ့ဒါ ဝိရိယပက္ခပဲဝိရိယပက္ခဝိရိယညီမျှသွားမယုံမလို့ညီမျှသွားအခုကာလလည်းပဲတရားထုတ်ချုပ်ပုဂ္ဂိုလ်လုံးနေလို့ကျော့ပြရတယ်ရှိပါတယ်ဒါပေမဲ့စာရဲပေတရားမဟုတ်လို့ထုတ်ပြောလို့မကောင်းတော့များပါပဲဒီမှာယောဂီတွေသူယောဂီတွေအသိပြီးတော့အားထုတ်တယ်လုံးလုံးနေလို့တခါတည်းနည်းနည်းကျော့ပြရတယ်ကျော့ပြတဲ့အခါသူကောင်းသွားတယ်လို့ဒီလိုပုဂ္ဂိုလ်တွေကြော့နေတယ်ကြော့တာကတော့များတာတယ်အဲ့ဒါတွေကလည်းပဲအတူခိုင်းတော့ကြာတော့ကိုသူညီမျှလာတဲ့အခါမှာသူကောင်းလာတယ်အဲ့ဒါမကြော့မတင်းဖြစ်နေတယ်ဝိရိယပက္ခ

ကိုယ်ထဲမှာခံသာပြီးတကလာကောင်းနေတာရှိတယ်စိတ်ထဲမှာဝမ်းမြောက်အဲရှင်လန်းပြီးတော့ချမ်းသာပြီးတော့ကောင်းနေတာရှိတယ်စိတ်ချမ်းသာပြီးတော့ကောင်းနေတာရှိတယ်အဲဒါကဒုက္ခဝေဒနာသင်ကြားတယ်ဒုက္ခဝေဒနာဆိုတာလည်းကိုယ်ရဲ့စိတ်ထဲမှာမခံနိုင်တဲ့သဘောပဲကိုယ်ထဲမှာညောင်းညာကြိုက်ခဲနာကျင်စသည်ဖြင့်ပေါ်တယ်ကိုယ်ရဲ့ခံဆက်တဲ့ဥစ္စာတွေမှများအကုန်လုံးဒုက္ခဝေဒနာစိတ်ထဲမှာအခံခဲ့နေတဲ့သဘောတွေ အဲဒါဒီလည်းပဲစိတ်ထဲမှာကခဲနေတာတော့စိတ်ညစ်တာတော့စိတ်ပူတာတော့လုံးမသားတာတော့အဲစိတ်ကြက်တာတော့ဝန်းနေတာတော့အဲဆိုရင်ပူပန်တာတော့ဒါတွေကသူကဒုက္ခတွေလည်းသူဒေါမနတာလို့လည်းခေါ်တယ်အဲဒါစိတ်ဆင်းရဲတွေအဲဒီကိုကိုစိတ်ဆင်းရဲကိုစိတ်ချမ်းသာဆိုတဲ့ဒုက္ခနဲ့ဒုက္ခတွေကတော့သူကသင်ကြားပါတယ်ဥပေက္ခဆိုတာကတော့အလယ်လမယ်လို့ ချမ်းသာတယ်လို့လည်းမဟုတ်ဘူးသူကဆင်းရဲတယ်လို့လည်းမဟုတ်ဘူးစိတ်ထဲမှာကိုယ်ထဲတော့မရှိဘူးသူကစိတ်ထဲမှာစိတ်ထဲမှာချမ်းသာတယ်လည်းပြောလို့အောင်လို့မဟုတ်ဘူးသူကဆင်းရဲတယ်ပြောလို့အောင်လို့တို့တော်လည်းချမ်းသာတယ်ပဲတော့နီးနေပါလေလို့ဆင်းရဲတယ်ပဲနဲ့တော့ဝေးနေကုသိုလ်ကြီးအကျိုးတွေမှာဆိုရင်ကုသိုလ်ကြီးအကျိုးတွေကုသိုလ်စိတ်တွေမှာဆိုရင်ချမ်းသာတယ်ပဲနီးနေအကုသိုလ်ရဲ့အကျိုးတွေကတော့ဖြင့်သူကဆင်းရဲတဲ့ပဲနဲ့သူကနည်းနည်းသူကစတဲ့သူကတော့ အကုသိုလ်ယူနေတော့ဘူးမကောင်းတာမြင်ရမကောင်းတာကြားရမကောင်းတာနားရဒီလိုခါကာလတွေမှာရှိတယ်သူကသူကတော့ဒုက္ခနဲ့လည်းကြီးပါတယ်အဲဒီဥပ္ပခါကတိမ်မွေ့တယ်တဲ့ဒီဥပ္ပခါကတော့ပြီးလဲပြီးခဲ့ပါတယ်သူကဥပ္ပခါဆိုတာဝိပဿနာယောဂီတွေပြုမှနေတာဒုက္ခချမ်းသာတွေဖြစ်လာရင်သင်ကြားတယ်ဒုက္ခတွေဖြစ်လာရင်သင်ဒုက္ခတော့သင်ကြားဆုံးပဲတရားတို့မကြခင်မဲ့ဒုက္ခဝေဒနာတွေဆိုတာအများကြီးရှိရမှာရတယ်ဒုက္ခတွေအများကြီးကြွေးကြသူတို့မှနေရတာ အဲဒုက္ခတော့တခါတည်းရံဖြစ်တယ်တခါတည်းရံဖြစ်တော့တယ်လည်းမမှားကြဘူးသဘောကျနေအဲသဘောကျနေတာသူကဒုက္ခကတော့ပြင်သူမကောင်းတာမှမလားတင်ကြတယ်ဥပေက္ခဆိုတာကတော့လေလားပြင်တယ်သူကကြာလုံးမတွေ့ဘူးပိန်မွေ့နေတာဒါပေမဲ့တချို့ယောဂီပုဂ္ဂိုလ်တွေကဒါတွေသိတာဒုက္ခကနေပြီးတော့ဒုက္ခမရှိသေးခင်ကြားထဲမှာလည်းကြောင်းကြောင်းနေတာအလေအလေလကလေးတို့အလေအခါမှာ

ဝိရိယဝေဒနာနှစ်ပါးမှာအဲဝိရိယဝေဒနာဥပေက္ခနှစ်ပြားကွဲပြားတယ်အဲဝိရိယဝေဒနာဥပေက္ခကနှစ်ခုကတော့သူတို့ကတော့ပြီးချတယ်ဝိရိယဥပေက္ခကတစ်ခုဝိရိယဥပေက္ခဆိုဝိရိယစေတသိက်ပဲဝေဒနာဥပေက္ခဆိုဝေဒနာစေတသိက်ပဲသူတို့ကတော့ကွဲတယ်ကြိုက်တယ်ဆိုရမယ်ဝိရိယဝေဒနာ ဥပိ္ပခာနှစ်ပြာကွဲပြားသည်ဝိရိယဝေဒနာဥပိ္ပခာနှစ်ပြာကွဲပြားသည်ဝိရိယဝေဒနာဥပိ္ပခာနှစ်ပြာကွဲပြားသည် ဟိုကြောက်ကူကအခုတည်းကအစအစအစပုတ်တွေကမိတ်သာနုပေခာဝိရိယပေခာဝဇင်ုပေခာအဲသာလင်ုပေခာရင်ပေါ်လာတယ်အဲခုမှပေါ်လာတယ်လို့သာလင်ုပေခာသာလင်မြမဝဇင်ကသာလင်မြမဝဇင်ကသာလင်မြမဝဇင်က သလင်ကုပေကာဇမဝုဒရုပေကာသိုးစဉ်ကုပေကာတတရမေဇတုပေကာဇာနုပေကာပါဠိတော်ရင်ပေကာ၆ခုရှိသလင်ကလူရင်းကမှမေ့အောင်မေ့တယ်ရတယ်မှဥမပေါ်တယ်သလင်ပြမကဲဆိုလိုက်မှလည်းပြောကြည့်လိုက်တဲ့ဥစ္စာသလင်ပြမသလင်ပြမဘုဇင်က တတ္တရဇံပါရီသလင်ပြမဘုဇင်ကတတ္တရဇံပါရီသလင်ပြမဘုဇင်ကတတ္တရဇံပါရီသလင်ပြမဘုဇင်ကတတ္တရဇံပါရီဆယ်ဆိုတော့

လင်ဇမဘုဇင်ကဘုဇင်ကဆိုတာကတော့ဘုဇင်ခုနှစ်ပါးတဲ့ကဥပ္ပခာသံဘုဇင်ခလင်ဇမဘုဇင်ကအဲတော့တတ္တရတတ္တမိဇတရစေရသိတ်ဆိုတာစေရသိတ်ထဲမှာဥပ္ပခာစေရသိတ်ဆိုတာရှိတယ်တတ္တမိဇတရစေရသိတ်စေရသိတ်50နဲ့နေထဲမှာသူကတခုပဲတတ္တမိဇတရတူနာမည်နဲ့ပဲသူကအဲတခြားသော

အဲဒီဇံဥပ္ပခါကတော့အခုဥပ္ပခေကောဝူရတဲ့ဒီသရောတာမဇာတော့ဒီရပဲဒီဥပ္ပခါပါပဲလားကတော့ဒီလိရှုပြီးတော့နေတယ်ဆိုတာသူပဲအဲကဇံဥပ္ပခါတရမေဇ္ဇတာစိတ္တိပါပဲအဲဇာပါရိပါရိစာပါရိတုရိဥပ္ပခါဒါသရုပ်တွေကကြတော့ပါလာမယ်သူလည်းပဲဇံတွေကပဲဒါပဲမဲ့သူတော့ပါရိတုရိဥပ္ပခါဆိုပြီးပြီးသားသူထုတ်တာလေဆိုအဲ့ဒါ6ခုပေါ့ အဲ့ဒါ၆ခုကတော့တရားဒီကိုတခုတည်းပါပဲသရမေတ္တာစေတိတ်တခုတည်းပဲသူကတော့သတ္တမေဇတတ္တတခုက6ပြာကွဲလေသည်ဒီဥစ္စာသတ္တမေဇတတ္တတခုတည်းနဲ့သူက6မျိုးခွဲပြီးတော့ဟောတာသူဉာဏ်နဲ့သူသလင်ပြမဝိဟာရအဲသလင်ပြမဘုဇင်ကတတ္တဇံပါရီ တတ္တဇံပါရီသလင်မြမဝိဇင်ကတတ္တဇံပါရီသတ္တမစ္ဆတတ္တသတ္တမစ္ဆတတ္တတခုက6ပြာကွဲတယ်သတ္တမစ္ဆတတ္တစေတေတခုလည်းနဲ့သူက6မျိုးခွဲပြီးတော့ဟောတာအဲသလင်ကုပိ္ပခဆိုတာဝိပဿနာနဲ့ဆိုင်ပါတယ်သူက ဒါခဏခဏလည်းဟောနေတာပါအကြမကြဟောနေတာဒီဥစ္စာနာမည်မညောင်းမွေ့နေသူဒီကလည်းဟောအောင်မှပြင်မှာတော့တော့မေးလာတယ်ဥစ္စာဣဒဘိက္ခွေဘိက္ခုသက္ကုဏရူပံဒိဋ္ဌဝနေဝတုမနောဟောတိနာတုမနောဥပကကောဝေရတိသတောတံပဇာနောသက္ကုတော်ရကနေပြီးတော့ဥပ္ပခါပြင့်နေပေါ့ဒီလူရှိနေပေါ့ ဘိက္ခုယံတော်ဣဒဣဒသနာတော်၌ဘိက္ခုယဟန်သည်သကုဏမျက်စိဖြင့်ရူပအစင်းကိုဒိဋ္ဌဝမြင်၍သူမနောဝါမျက်ဝါသာတိနေဝဟောတိမဖြစ်ဒုမနောနှလုံးမသာတိနာဟောတိမဖြစ်သတောအမှားယာတိဖြစ်၍သမသာနောဟောတိဖြစ်၍ဥပဇကောအညီမြလိလိရှုလျက်ဝိရတိနေ၏ သက္ကုဒ္ဒရာကနေပြီးတော့ဥပ္ပခါပြင့်နေပေါ့ဒီလူရှုနေတယ်မှာအသိမြင်ပြီးလို့ရှိရင်ဘယ်လိုကောင်းတဲ့အသိမြင်ရပေမဲ့လို့ဝမ်းနဲ့ဝါသာမှုမဖြစ်ဘူးဘယ်လိုမကောင်းတဲ့အသိမြင်ရပေမဲ့လို့စိတ်ပြတ်မှုစိတ်ဆင်းရဲမှုစိတ်မချမ်းသာမှုမဖြစ်ဘူးတော့ဘာတွေဖြစ်နေတယ်လဲဥပ္ပက္ခကအညီအမျှလိမ့်ပြီးပြီးတော့နေတယ် ်ငြိမ်ညှက်လေးလေးရှုပ်ရတယ်။ဘာလို့တော့ငြိမ်ညှက်လေးလေးရှုနိုင်တယ်လဲဆိုတော့သံဃာနော်တော့အမှားရနေလို့သံဃာနော်အမှန်တိုင်းပြီးနေလို့မြင်တိုင်းမြင်တိုင်းမြင်တာလေးသူအမှားရနေတယ်။မြင်တာလေးအမှားရပြီးတော့သိနေတယ်မြင်တာလေးကအခုပဲဖြစ်ပြီးဒီခုပဲပြောက်သွားဒီခုပဲရှိပြီးဒီခုပဲပြောက်သွားဒီလိုပြီးနေအထူးအားဖြင့်တော့ ကာယရောရကအများဆုံးမှတ်ရပါတယ်ဒေသနာစင်မှုမြင်ရတာပြောနေတာကိုကအတွေ့အထိလေးတွေဖောင်းတာပြင်တာကစပြီးတော့ဟိုတဲ့ကိုသူတဲ့သူတဲ့ဒီတိုင်းလေးတွေမှတ်နေတယ်ဒီတိုင်းဆိုလို့ရှိရင်တော့နေဖောင်းတာပြင်တာရောအိုင်နာထိတာရောတွေ့ထိတာတွေရောဘာတွေရောဟာကောင်းတဲ့ခါတော့ကိုသဘောကျမှာဝမ်းမြောက်မှာမကောင်းတဲ့ခါကျလို့ရှိရင်အဲနာကျင်ခဲမှုစတဲ့နဲ့တွေ့တဲ့ခါကိုကိုလိုတိုင်းမဖြစ်တဲ့ခါကျရင်သိစင်းရမှာသိမချမ်းသာတွေဖြစ်လာမှာအဲ အခုအဲ့ဒီလိုမဖြစ်ဘူးတဲ့ဒီဥစ္စာညီညာရှုပြီးတော့နေနိုင်တယ်တဲ့ဘယ်လိုဖြစ်နေလို့ဆိုတော့အမှားရနေလို့ပေါင်းသားလေးလည်းအမှားရပိန်သားလေးလည်းအမှားရထိုင်သားလည်းအမှားရထိသားလည်းအမှားရမြင်သားလည်းအမှားအကြတယ်လည်းအမှားအကုန်စိတိုင်းစိတိုင်းလေးအမှားရအမှားရတဲ့ကြတိုင်းဟာလည်းဖြစ်ပြီးကြောက်တာလို့မမြဲတာလေးတွေသိနေတာဖြစ်ပြီးရင်ကြောက်သွားရင်ဖြစ်ပြီးရင်ကြောက်တဲ့ဒါလေးတွေသိဒါလေးတွေသိနေတော့ဘယ်မှာကောင်းတယ်လို့ချီးကျူးကြကြည့်မလဲ ဘာမှကြည့်ကြံကြမကောင်းဘူးလို့လည်းဘာမှသိတဲ့ကြံမရှိဘူးသူကဖြစ်ပြနေတဲ့သဘောတွေပဲသူကသူသူသဘောတရားသူကသူဖြစ်ပြနေတာပဲဆိုတော့နောက်ပဲသိုံသိုံလေးလိုက်အညီညာသိုံလေးလိုက်နေတော့အဲ့ဒါလေးလူရှုနေနေတာကိုဒါကြောင့်ဒီကဘုန်းကြီးကသံမှုတွေနဲ့ခဏခဏဟောတယ်အသိမြင်ရာရှုမှကမှန်စွာသိပါစေအသိမြင်တဲ့အခါအသိမြင်တဲ့အခါကရှု ရှုပြီးတော့မှားသွားပြီးပါစေတဲ့ရှုတယ်ဆိုရှုမှတ်တယ်ဆိုတာဘာလဲတတော်အမှားရသည်ဖြစ်ပြီးဇကုဏမျက်စိဖြင့်ရူပအစဉ်ကိုဒိဋ္ဌဝါမြင်ရတတော်အမှားရသည်ဖြစ်ပြီးသာမဇာနောအသိသည်ဖြစ်၍ဒီကြောက်မျက်စိဖြင့်စဉ်ကိုမြင်တဲ့အခါမှားရပါစေမှားရပြီးတော့မှားနေလည်းသိပါစေဖြစ်ပြနေတဲ့ယုံနာနဲ့မှားနေပြီးတော့ပါအသိမြင်အသိမြင်ရရှုမှတ်ကမှားသွားပြီးပါစေမှားသွားပြီးတော့ပါလို့ ဝမ်းသာမဖက်စိတ်မပြေရှုလျက်လေးလျူနေဝမ်းသာမဖက်ရဘူးဝမ်းသာမှုနောက်ကမလိုက်စင်နဲ့အမှန်တည်းသိနေဝမ်းသာမှုမလိုက်ပါဘူးမသိလို့ဝမ်းသာတာတွေစိတ်ပြမှုလည်းနောက်ကမလိုက်ဘူးမသိလို့စိတ်ပြနေတာတွေအဲတော့ဒီတိုင်းဒီတိုင်းလေးသိအောင်သိအောင်လေးသာလိုက်နေပါတဲ့ဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးရင်ကြောက်တိုင်းဖြစ်ပြီးရင်ကြောက်တိုင်းအဲ့ဒါလေးသာသိပြီးတော့လိုက်ဘယ်မှာဝမ်းသာကြမရှိဘယ်မှာစိတ်ပြကြမရှိဘူးသူကဝမ်းသာမဖက်စိတ်မပြေရှုလျက်လေးလျူနေတယ် အဲ့ဒါညာနာပုဂ္ဂိုလ်ရဲ့ဂုဏ်ပဲညာနာပုဂ္ဂိုလ်ရဲ့ဂုဏ်ဝင်မဲ့လို့ယောဂီပုဂ္ဂိုလ်တွေကတရားထုတ်ရင်ဒါဖြစ်နိုင်ပါပဲညာနာပုဂ္ဂိုလ်လည်းစောစောကအာထုတ်လာလို့ဒီလိုနေနေတာပဲဒီတတိတွေညာနေရပြည့်စုံတော့တာညာနာမဖြစ်ခင်ကအာထုတ်လာတယ်အနာဂံအာထုတ်အနာဂံလည်းပဲသူထိုက်ပြရလို့သာပြည့်စုံနေတယ်သူလည်းပဲသရဂံအာထုတ်လာသရဂံမှလည်းထိုက်ပြရလို့သာပြည့်စုံနေတယ်သူသောတာပန်အာထုတ်လာတယ်သောတာပန်ဖြစ်ကအာထုတ်တော့မှသရဂံဖြစ်လာတယ် သောတာပန်မှာလည်းပဲထိုက်လျောက်ပြည့်စုံနေတာရှိပါတယ်သူလည်းပဲဒိဋ္ဌိရှုနေရှုတာများရှုနိုင်ပါတယ်သူကဒါလည်းပဲကရလာတော့ဆိုတော့ပုရုဇဉ်ဖြစ်ကအထုတ်လာတာဝိပဿနာယောဂီဖြစ်ကစပြီးကမ္မထံဝင်ပြီးတော့အထုတ်လာတာဒီအထုတ်လာတော့တရားလုံးလုံးတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေကသိမခံနိုင်ဘူးကောင်းတဲ့အာရုံတွေ့လို့ကျင်တဲ့သိဝန်သာကြည့်တာပဲသူက

နဝသဇာလုံးလုံးတော့ဝမ်းမြောက်ခွဲတော့ပဲနေမလဲဝမ်းတော့မြောက်အောင်ပါပေါ့ဒါပေမဲ့လို့သူကလည်းအင်းကြီးပြက်လာအောင်မဖြစ်ဘူးသိပြက်ကြံနေတွေ့ကြံလည်းပဲဘယ်လိုပဲသူသိကြမှုစိတ်မချမ်းသာမှုဆိုက်တယ်လို့ဆိုတော့သူပြေအောင်ပါပဲဒါပေမဲ့လို့သူအင်းကြီးပြက်လာအောင်မဖြစ်ဘူးသူကပြီးခါနိုင်ဒါတရားတရားကြီးတွေဝါလာတယ်ကြီးတရားကြီးနန္ဒကြီးဝါလေးတွေနန္ဒခါနိုင်နေတယ်ပဲအဲဒီဝိပဿနာရှုလို့ဝိပဿနာဉာဏ်ကကောင်းကောင်းရင့်နေတဲ့ခါကျတော့ကောင်းကောင်းကြီးကိုနိုင်နေပါလေဒါကတော့ ဒါကတော့သိတဲ့နိုင်နေတယ်သူကတော့အဲ့ဒီအခြေအနေကိုပြောနေတာဉာဏပုဂ္ဂိုလ်တော့အကုန်လုံးနိုင်လာမြင်နိုင်ကြတဲ့တပါး၆ပါးပေါ်တိုင်းပေါ်တိုင်းဟာဥပိ္ပခာကြီးတယ်ပဲသိတိကျူးပြီးတော့နေတယ်အဲယောဂီပုဂ္ဂိုလ်မှာတော့ဝိပဿနာဉာဏ်အားကောင်းတဲ့အခါမှာရပါတယ်လို့လဲဝိပဿနာဉာဏ်အားကောင်းတဲ့အခါမှာဥရပယဉာဏ်အရင်သားလောက်ကစပြီးတော့ရလာပါတယ်သင်္ခါဉာဏ်မှာဆိုရင်ပို့ပြီးတော့ရလာတော့သင်္ခါရုပ္ပခာမှာဆိုအကောင်းဆုံးပဲဆိုတာဒီဥစ္စာကြကြကြကြပြီးသာလုံပိက္ခာ ဆိုရမ်းမအောင်ဒီနေ့ကတော်လေးကမကြိုင်ကားလည်းတကဟောတာဒါပေမဲ့လို့တချို့ကမကြောက်ဘူးတဲ့ပုဂ္ဂိုလ်လည်းဒီမှာပြီးတော့တချို့လည်းပြန်မေ့ကုန်မယ်ခဏခဏခဏခဏဟောမှဆိုတော့ကိုယ့်အကိုတော့မေ့အသင်းမြင်ရာကျွမခာမစွာပြီပါစေအသင်းမြင်ရာကျွမခာ မှန်စွာသိပါစေအသိဉာဏ်ရာသုမသာမှန်စွာသိပါစေ မျက်စိဖြင့်ရူပါခြင်းကိုသိသွာမြင်၍သတော်အမှတ်ရသည်သံသာနောသိဖြစ်ယူရတိမေအဲ့ဒီရပေါ့အသိမြင်ရာရှုမကမှသွားပြီးပါစေဝမ်းသာမဖက်စိတ်မပြတ်ရှုလျက်လေးလူနေလေးလူရှုပြီးတော့နေရမယ်တဲ့အဲဒါဆိုဝမ်းသာမဖက်စိတ်မပြတ်ရှုလျက်လေးလူနေဝမ်းသာမဖက် စိတ်မပြတ်ရှုလျက်လေးလျူနေဝမ်းသာမဖက်စိတ်မပြတ်ရှုလျက်လေးလျူနေ မနောဟောတိဝမ်းမသာရဘူးနာတုံမနောစိတ်မပြတ်နှလုံးမသာမဖြစ်ရဘူးဥပိ္ပခသောဝိရတိအညီညာလေးလေးရှိပြီးတော့နေရမယ်ဒါပဲအဲဒီဥစ္စာဒါဥပိ္ပခလေးပဲဒီဥပိ္ပခသတ္တမေဇ္ဇတော်စေတသိက်ပဲတဲ့ဒီဥစ္စာသတ္တမေဇ္ဇတော်စေတသိက်ပဲတရားမေတ္တာမေတ္တာရာစေတိကမယုတ်ဘူးလို့ညီညနေတဲ့အခါမှာသာဖြစ်တာပေါ့ညီညနေတဲ့အခါဝတ်တာမှုပဲလည်းမလိုက်ဘူးဝန်းနေမှုပဲလည်းမလိုက်ဘူး အာယုံကောင်းတဲ့ပဲလည်းမလိုက်ဘူးအာယုံဆိုးတဲ့ပဲလည်းမလိုက်ဘူးလေကောင်ကစိတ်ဝင်ညာလေးတို့ကလည်းညီမျှပြီးတော့ဘယ်ဘက်မှမလိုက်ဘဲနဲ့သူကဒိလူရှုပြီးတော့နေနိုင်တာကိုအလေလသဘောနဲ့ရှင်းပြီးတော့နေတယ်ကောင်းတယ်တော့ဝိပဿနာရှုမှကောင်းနေတဲ့ကအဲ့ဒီတိုင်းသွားနေတာပဲအမှကောင်းတဲ့ကောင်းတဲ့နေရာဒီဒီဒီဥပ္ပခါကအမှကောင်းတဲ့ကောင်းတဲ့လာနေတယ်ဒီဥပ္ပခါကြောင့်နေရင်ခုနကပြောတဲ့ အဲဝိပဿနုပိ္ခာတွေကလည်းပဲသူကပါနေတယ်ဝိပဿနုပိ္ခာရဲ့ဒီကနေ့ဝိပဿနုပိ္ခာကတော့ညံပေါ့တယ်ဒီကတ္တမေဇတတာဒါရမေဇတာစေတသိက်ကညညပြီးတော့နေရင်ဝိပဿနုပိ္ခာကလည်းကောင်းတာခုနဝိရိယပိ္ခာဆိုတဲ့ဝိရိယကလည်းညညနေတယ်အကုန်လုံးနေဥပိ္ခာတွေစုံပြီးတော့ဥပိ္ခာတွေစုံပြီးတော့ကောင်းနေတာဝိရိယပိ္ခာလည်းရှိအဲသင်္ခါရုပ္ပခာညာရောက်တဲ့ခါကျလို့ရှိရင်သင်္ခါရုပ္ပခာညာလည်းသူပဲပြည့်စုံတယ်။တခါပြန်ကြတော့ ဝေဒနာဥပိ္ပခာနဲ့တခါနေရလာတယ်ဝေဒနာဥပိ္ပခာနဲ့တခါတခါတော့သောမနတနေတဲ့ခါနဲ့ဝေဒနာဥပိ္ပခာမပါဘူးပေါ့လေဝေဒနာဥပိ္ပခာတွေဝိပဿနာညာကောင်းနေတာဥပိ္ပခာတွေ၃၄ခုလောက်တခါတည်းစုပြီးတော့ရှင်းနေတာအနတ်ကိုကောင်းနေတာအဲဒါမြင်တိုင်းမြင်တိုင်းဒီတိုင်းသွားနေရမယ်တဲ့ဒါယန္နာပုဂ္ဂိုလ်တော့ဒီတိုင်းသွားနေတာအဲဒီလိုယန္နာပုဂ္ဂိုလ်ဖြစ်သလိုယောဂီပုဂ္ဂိုလ်ကလည်းဒီခြေရောက်အောင်မှာဒီခြေရောက်မှလည်းဝိပဿနာညာနဲ့ဆင်းရဲတက်သွားတာဒါကြောင့် ညာနာအတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီနောက်ကဘုန်းကြီးကတပုတ်ပူသေးတာသို့ညာနာအတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီညာနာအတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီညာနာအတွင်ယောဂီရှင်ရှုလင်ဖြစ်နိုင်ပြီ မိုးတန်တယ်တရားထုံးနေတာဒီညာလေးတွေရောက်တော့တခါလဲညာနာနဲ့သိသိတွေသာတူနေတာနာကိုယ့်ဟာကိုယ်တော့ကိုယ့်ဟာကိုယ်သိကြည့်နေတယ်ကောင်းတယ်သိကြည့်နေတယ်ကောင်းတယ်ဘေးကပုဂ္ဂိုလ်လက်သိမယ်ဆိုရင်ညိုကြသိကောင်းတယ်လေညာနာညာနာသိနေစိတ်ဓာတ်မျိုးဖြစ်အထင်ကဥပုပ်တောင်းသုံးတဲ့နေရာမှာအရိယဥပုပ်တောင်းသုံးတဲ့နေရာမှာဥပုပ်ဆောင်တဲ့ပုဂ္ဂိုလ်တွေနှလုံးသွင်းဆင်ခြင်တဲ့အခါမှာလည်းဗျာနဲ့အလားတူလေးပါ မဟာတိပါဒမှာကျင်ဆောင်ခြင်းမှုဆိုတာဘုရားယဟနာပုဂ္ဂိုလ်တွေအများအားကျင့်သုံးနေကြတာပဲတဲ့သူတစ်သက်ပါလုံးကျင့်သုံးနေကြအဲ့တော့ဥပဒေပိတာဆောက်တည်တဲ့ပုဂ္ဂိုလ်ငါလည်းပဲဒီကနေ့ဒီနေ့တည့်ရတော့ပြင်ဒီသိခါဘုဆောက်တည်ရဲ့ယဟနာပုဂ္ဂိုလ်တို့ဤဂုံတစိတေသမိမိတဏ္ဍာပြည့်စုံပြီးတော့နေရတာပဲတဲ့ဒီလိုလုံးသွင်းပြီးဆောက်တည်ရတယ်ဆိုတာဒါပါဠိပါဒကဆောက်တည်ဖို့သို့အတူအရင်းနေတာ

အဲသူများဆိုတာနဲ့ရောဆိုဆရာသမားအခြားပြည်တော်နဲ့ဘုံမတိုင်းနဲ့လျှောက်ပြီးတော့ဆိုတော့ဒါတွေကတော့နည်းနည်းခပ်ပေါ်ပေါ်ဖြစ်နေတာပေါ့လေလေးကြလေးလေးနဲ့နဲ့လို့ကတော့ပါဠိပါဒဝေရမဏိသိက္ခာပံသမာရိယာမိဆိုသောတော်တွေကလည်းစဉ်းစားထားမှသိတယ်ယုံနေတော့ဒီလောက်တော့မစဉ်းစားနိုင်ဘူးသောတော်တွေကငါဉာဏပုဂ္ဂိုလ်ရိယာပုဂ္ဂိုလ်တွေအများအားကျင့်သုံးနေတဲ့သိက္ခာပုဒ်ကဒီကနေ့ဒီနေ့တည့်ရက် ကျင့်သုံးရမယ်ကျင့်သုံးပြီးတော့ညာနာပုဂ္ဂိုလ်ရိယပုဂ္ဂိုလ်တွေရဲ့ကိုယ်ရင်ကရစေတေတာနဲ့မိမိတဏ္ဍာပြည့်စုံပြီးတော့အဲပူဇော်ခြင်းမှုပြုရမှာပဲလူလုံးကွင်းပြီးတော့ထောက်တည်ရတာအဲ့ဒီမှာမှအဲ့ဒါမာနိပါရဒိနေတာကာမတုအာပြမစရိယမမြတ်သောခြင်းကိုခြင်းမှုတွေညာနာပုဂ္ဂိုလ်တွေတစ်သက်လုံးကျင့်နေကြမိမိဒီနေ့ပြည့်ရမှာကျင့်မယ်ဘုဒ္ဓဝါဒ သူရာမေရိယအဲဒါတွေလည်းပဲညာနာပုဂ္ဂိုလ်တွေတစ်လုံးချင်းမိမိဒီနေ့တည်းချင်းပဲဥသာလာဘောဇနာနိစ္စဂီတာတို့မာလာကနာဝူလေပနအဲဥစ္စာသေနာမဟာသေနာအရိဥစ္စာတွေပေါ်တယ်အဲဒါတွေညာနာပုဂ္ဂိုလ်တွေတစ်လုံးချင်းနေကြတယ်အရိယပုဂ္ဂိုလ်တွေတစ်လုံးချင်းနေအဲဒီညာနာပုဂ္ဂိုလ်တွေအကျင့်မိမိသာနာမှာဒီနေ့တည်းပြည့်စုံနေသောအပြင် ဘုဘုသရင်သီလစောင့်သုံးတယ်ဒီလိုနှလုံးသွင်းရတာကိုကောင်းတယ်မနာကိုယ်လည်းစိတ်ထဲမှာလေးလေးနက်နက်ဖြစ်သွားဘုဘုဆောင်ရတယ်လည်းလို့သေးသေးကူးကူးပေါ့ရဟနာဘုရားရဟနာပုဂ္ဂိုလ်ကြီးကိုယ်နေဒီစိတ်တစ်ပိုင်းကုသနာပြီးလာတာပဲသူကနှလုံးသွင်းလိုက်တဲ့အခါစိတ်ထဲမှာအားရတယ်စိတ်ကောင်းလာတယ်လို့ဟာအဲဒီလိုပဲဘုဘုဆောင်တဲ့အခါအဲဒီကလေးတတိပြုအောင်လာတယ်ဒါရီအနံကောင်းတယ် အခုတရားထုတ်တဲ့ပုဂ္ဂိုလ်လက်သိတိုင်းပဲတရားထုတ်တဲ့ပုဂ္ဂိုလ်ကပုံမြင့်တာပေါ့ဟိုသာကကာယကံဝစီကစောင့်ရှောက်ရုံနေပဲစောင့်ရှောက်တာမှလည်းသူသိခါကိုနည်းနည်းပဲသိခုရှိတယ်သိမမြောက်အခုဥသာဓဝါကြောက်ပါကပေါ်တိုင်းပေါ်တိုင်းနေမြင်တိုင်းကြားတိုင်းဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းနေတခါလဲဝမ်းသာစရာလဲဝမ်းမသာရအောင်သိပြစရာလဲသိမပြရအောင်အမှားရပြီးမာနိုင်ပြီးပြီးတော့အနိစ္စဒုက္ခအနတ္တစိတ်ပြည့်ပြီးမာနိုင်ပြီးပြီးပြီးတော့လိုက်နေတော့

ဥပက္ခကောညီညာကျူလျက်ဝဲရတဲ့နေဘတော်မှတ်ရသည်သံသာနောအသိသည်ဖြင့်ဥပက္ခကောညီညာကျူလျက်ဝဲရတဲ့နေဒါကနာကနေပြီးဥပက္ခတကူနှာခေါင်းကအနနာပြီးတော့လည်းဥပက္ခတကူဒီတိုင်းပဲလျာရရတာသာသိပြီးတော့လည်းဒီတိုင်းပဲဥပက္ခတကူကိုယ်ဝတွေ့ထိပြီးတော့သာယေနာကိုမြင်ဖာတာတွေ့ထိကိုဘုသိတဝါတွေ့ထိ၍နေဝသူမနောဟောတိဝမ်းမြဝမ်းသာလည်းမဖြစ်နာဒုမနောဟောတိလုံးမသားမရလည်းမဖြစ် သတော်အမှားရသည်ဖြစ်၍သံသနာသိသည်ဖြစ်၍ဘုဘေကောအညီအမျှလေးတွေရှိလေဥရတဲ့ဒီနေ့ကိုယ်ကအတွေ့အထိတွေဆိုတော့သိကြကြတယ်ယောဂီပုဂ္ဂိုလ်တွေမှာကိုယ်ကအတွေ့အထိတွေအများဆုံးမှားတာပဲကိုယ်ကအတွေ့အထိတွေအများဆုံးမှားတယ်ဒါတိုင်းကဆရာကြီးဥကျော်မြင့်ကလည်းဘုန်းကြီးတော်မှာသူကလည်းလည်းဘယ်လိုအကြံဉာဏ်ပေးတယ် သင်ကြားတဲ့တရားဟောလို့ရှိရင်ဒီသက္ကုတော်ကဒေသနာသင်ကနေပြီးတော့ဟောတာကတော့ဒေသနာသင်တော့ကောင်းပါရဲ့ဒါပေမဲ့လို့ယောဂီပုဂ္ဂိုလ်တွေလက်တွေ့ကတော့သက္ကုတော်ရကသိမ့်မတွေ့ဘူးတဲ့ကာယတော်ရအမျက်မှန်နေရတော့ကာယတော်ရကစပြီးတော့ဟောပါတယ်သူကတော့ပြောတယ်ဟုတ်တော့လေဟုတ်တယ်ကာယတော်ရစဟောရင်လည်းကောင်းတော့တောင်းမယ်ဒါပေမဲ့လို့သူကဘုရားဒေသနာတွေကသက္ကုတော်ရကသင်တာတော့အင်းကြွားကြနေလို့တော့သက္ကုတော်ရကလည်းစဟောပြီးဒီကာယတော်ရကအထူးဟောရမှာဒီလိုလုံးဝသင်မှာကာယတော်ရကအထူးတွေ့တယ်တွေ့တာကတော့ သက္ကုရဝါယကအနိစ္စဒုက္ခအနတ္တတွေ့တယ်ဆိုတာကဘယ်တော့မှသင်ကြဘူးသောတာတော်ရမှာတော်တော်တွေ့တွေ့များပါတယ်သောတာတော်ကနားကတွေ့များနှာခေါင်းကအနတ်ဆိုတာကတွေ့ခဲ့ကြတာပဲမှတ်ရခဲ့ကြဆိုတာအဲလျာကအရသာစားပြီးတယ်ဆိုတာတော့ပြင်သူ့ပုဂ္ဂိုလ်ရဲ့မှတ်ကောင်းတဲ့ကလျာကတွေ့တယ်တော်တော်ကိုတွေ့ပါတယ်ဒါကတော့လျာစားရင်စားရင်လည်းခါနဲ့ဘာမှနှိမ့်သက်သာဝင်မရှိပဲနဲ့အဖြစ်ပြသဘောလေးတွေပြီးပြီးတော့ဒုက္ခတွေနဲ့သင်နေရတဲ့ကံမှန်တာကောင်းတယ်လားသို့တော်လည်းတွေ့ခဲ့တဲ့သူလည်း ကိုကတော့သူအများအားတွေ့နေတာပဲကိုကပထမစရတဲ့ကတော့ဖောင်းတယ်ပိန်တယ်တရားကိုကဒါကတော့အတွေ့အထိကစမှာသူကအများဆုံးပဲကိုယ်ထဲမှာနာကျင်ခဲခဲတွေဆိုတာခဏခဏမှဒုက္ခဝေဒနာကိုကအတွေ့အထိပဲအဲကိုကအတွေ့အထိပဲသွားနေကြလဲအတွေ့ကိုကအတွေ့အထိပဲကိုယ်ရယ်ဆန်းနေဆိုကိုကအတွေ့အထိပဲအဲလေတိုက်လို့ဖြစ်စဉ်နေဘူးလို့ဖြစ်စဉ်အနေအတွေ့အထိတွေအများကြီးရှိတယ်ဘဝသားနဲ့ဒုတိယတွေလည်းရှိတယ် အဲကိုဝါဒုတိတွေကအများကြီးမှတ်ရပါတယ်ဒီလိုညာလုံးသူ့ပဲရှုနေရတာများပါတယ်ကိုဝါဒုတိနဲ့စိတ်ကူးနဲ့ဒါလည်းရှုရတာများတယ်အဲတော့အဲဒါကအရေးကြီးပါတယ်ကဲကဲကဲကဲဒီအရှင်လေးလျှောက်ပြီးတော့ဆိုစရာဆိုကြအောင်လေခုနကဥစ္စာမျက်စိကမြင်တာကတော့ပြီးသွားပြီနားတော့လဲပါပြီဟိုကလေအဲကောင်းစဉ်ဆောင်းပုဂ္ဂလိတွေလျှောက်ဆိုအပန်ကြာရာသုမသာ abandi aha chimuada jimazụa wada be ee chiulelell a na-agụghị m ya ogahe m chiule dị naire အဲဒါကနာကနေဥပိ္ပခာဖြစ်ပုံနှာခေါင်းကတစ်ခါလာကြအနနာယသုမသာမစွာသိပါစေဝမ်းသာမထက်စိတ်မပြည့်ကျุလျက်လေးလျူနေဉာဏသွင်ယောဂီရှင်ကျุလင်ဖြစ်နိုင်ပေ လားနှာခေါင်းကနေပြီးတော့ဥပိ္ပခာဖြစ်ဖို့ကောင်းတယ်မလားကောင်းတယ်လို့အဲဒါလျှာကနေဥပိ္ပခာဖြစ်ဖို့အရသာစာယာသုမသာမစွာသည်ပါစေဝန္တာမဖက်စိတ်မပြေသူလျက်လျူနေယန္တာတွင် ယောဂီရှင်သူလင်ဖြစ်နိုင်လေအဲတော့စားရမှာစားရတယ်မှတ်တော့တချို့စားတာအာဇုံမြင်းစားပြီးတော့ပြီးတာပဲဆိုတော့အောင်မဟုတ်ဘူးဆိုတော့စားတာလည်းလုံးသွားကြောက်ပါလုံးမလို့ရတဲ့နေရာမရှိဘူးဝိပဿနာအကုန်လုံးလုံးလို့ရတာစိစိကြရရုပ်จิตဆိုတာလိုပဲဒီနေရာကဖြစ်ဖြစ်သူဆိုတာလုံးလို့ရမှာဥစ္စာတွေဝိပဿနာကြီးအာယုံကြီးတယ်ပဲဝိပဿနာကျွတ်မယ်တရားကြီးတယ်လုပ်ငန်းကွင်ကြီးတယ်ပဲ

အတွေ့အထိရာသုမသာမှန်စွာသိပါစေအတွေ့အထိရာသုမသာမှန်စွာသိပါစေဝမ်းသာမဖက်စိတ်မပြဲကျุလျက်လျလျုံနေညာနာတွင် ယောဂီရှင်သူလင်ဖြစ်နိုင်ပေအဘဝဒုတိတွေဟောင်းနေပိန်နေထိုင်နေကြည့်ရကွေးရဆန့်နေညာလန်းနေပဲလန်းနေကြွရဲလန်းနေချရဲနာရဲကျင်နေခဲတဲ့စသဖြင့်ပေါ်လေကိုဝဒုတိအကုန်လုံးဘယ်မှမအဲ့ဒီကိုယ်ဒုတိယမကောင်းတာတွေလည်းရှိတယ်မကောင်းတာတွေလည်းရှိတယ်အဲကောင်းတာတွေတွေ့တဲ့အခါကျတော့ရှိရင်ဝန်တာရတယ်သမင်္ဂလာဝန်တာလို့ပဲ အကောင်းကောင်းအောင်လို့အကောင်းနေတဲ့တွေ့ကြည့်အောင်လို့တမင်တကာရှားပြီးတော့အားထုတ်နေတဲ့ပုံစံတွေလည်းရှိနေတာပဲမကောင်းတာတွေနဲ့တွေ့ကြည့်တဲ့အခါကျတော့ကိုယ်စင်းရတဲ့တွေ့ကြည့်ကိုယ်စင်းရတွေဖြစ်လာတဲ့အခါကျတော့သိကျက်တာတယ်နှလုံးမသာဖြစ်တာအဲ့ဒါတွေမဖြစ်ရဘူးတဲ့ကိုကဘယ်လိုကောင်းတဲ့တွေ့ကြည့်နဲ့တွေ့ကြည့်တွေ့ကြည့်ဝန်တာမှုမဖြစ်စီရဘူးဘယ်လိုမကောင်းတာတွေနဲ့တွေ့ကြည့်ပဲစီနှလုံးမသာမှုသိကျက်မှုမဖြစ်စီရဘူးမဖြစ်စီရဘူးဆိုလို့တားထားတာမဟုတ်ပါဘူးမတားပါဘူးတားလို့လည်းမရဘူးလားတော့ မပြင်းနဲ့မပြင်းနဲ့ပြောလို့ဘယ်ရနိုင်တော့ခုကသူပြင်းနေတာမရဘူးကွာကိုယ်ထဲမှာမကောင်းတာနဲ့တွေ့တာနဲ့စိတ်ပြည့်တဲ့ပုဂ္ဂိုလ်ကဘုံနဲ့ပြည့်တော့တာပဲဝန်သားကြတဲ့တွေ့တာနဲ့ဘုံနဲ့ဝန်သားတော့တာပဲဘာမှတားလို့မရဘူးကွာတားလို့ဖြစ်တာမဟုတ်ဘူးသို့တော်လည်းအခုပြောတဲ့ဝိပဿနာလုံးနဲ့ဒါမှတတော်အမှားရပြီးတော့သံသနာတော့သိနေမှာအဲဒီစိတ်တိုင်းစိတ်တိုင်းကိုယ်ကအတွေ့အကြုံတွေတွေ့တယ်ပေါင်းနေပိနေထိုင်နေဒီတိုင်းကိုယ်နဲ့စမ်းနေလုပ်ကြတယ်အဲဒါတွေနားတိုင်းကျင်တိုင်း အဲကောင်းတဲ့အတွေ့အကြုံနဲ့တွေ့တယ်မကောင်းတဲ့အတွေ့အကြုံနဲ့တွေ့တိုင်းပေါ့တွေ့တိုင်းတွေ့တိုင်းနဲ့တခါလဲလေးလာမပေးပဲနဲ့တောက်လျှောက်တခါလဲလိုက်တကောက်ခေါ်လိုက်မှနေပါဟိုကတခုတွေ့လိုက်ဒီကမှလိုက်တခုတွေ့လိုက်မှလိုက်တခုတွေ့လိုက်မှလိုက်တခုတွေ့လိုက်မှလိုက်အကုန်လုံးရောက်ပြီးတော့တကောက်ခေါ်လိုက်ပြီးတော့ကျွတ်မှနေအဲဒီတော့မှနေတော့ဝန်တာတဲ့စိတ်လည်းဝင်စရာမရှိဘူးနှလုံးမသားတဲ့စိတ်လည်းဝင်စရာမရှိဘူးဘာဖြစ်နေလဲဆိုတော့ပြည့်ပြည့်ကလေးပြီးပြီးတော့အညီညရှုနေတယ်ပြီးုံပြီးုံနေလိုက်နေတယ်တဲ့သတ္တရမေသတ္တရာညီညနေတော့ ဝိပဿနုပိ္ခာကဝိပဿနာဥပိ္ခာအဲသိအောင်သိအောင်လေးလိုက်ဘုံမို့သင်္ခါရုပိ္ခာကလေးလူရှုပြီးတော့နေသင်္ခါရုပိ္ခာကျမှပို့ပြီးတော့သင်ကြားပါတယ်ကျန်အများကြီးသင်ကြားတယ်ကြတော့တာဘယ်လိုကောင်းတဲ့အာရုံနဲ့တွေ့လို့မဲ့ तू ကဝမ်းမသာဘူးဘယ်လိုမကောင်းဝင်မဲ့လဲ तू ကသိမပြေဘူးအဲဒီကျရင်တဲနေရကြရှင်နာအာရဉာဏ်လေးတွေကတော့ဒဲတိမခံနိုင်တာဘူး तू ကတော့ကြလို့ရှိရင်ဝန်သာကြကြည့်တယ်ဝန်သာသွားရတယ်ဝန်သာလည်းပဲလဲသွားရတယ်သိပြကြကြည့်နေသိပြတဲ့ပဲလဲသွားရတယ် သင်္ကာရုပ္ပကရောက်တဲ့ခါကျတော့အဲ့ဒီလိုမလဲဘူးဆိုတော့တော်တော်ခိုင်းတယ်ကျုမနေတော့မပြောနဲ့ကျုမရကရထားတဲ့ခါတောင်မှစိတ်ကလေးကတော်တော်ခိုင်းနေတယ်ကျုမလည်းနားနေတယ်ဟုတ်လားရှင်ရှင်စကားတွေကတော့ပြောနေစကားစဉ်ကြီးပြောနေတဲ့ခါဝန်သာစရာရောက်သွားလို့လည်းများလို့ဝန်မသာဘူးစိတ်ကျက်စရာရောက်သွားလို့လည်းများလည်းစိတ်မပြေလာဘူးသူကအင်းကြီးရသိခံတယ်မေတ္တာရုပ္ပကကြမှာသူကပိုးချင်းကြအညီများလေးတွေရှိပြီးတော့နိုင်တယ်အဲ့ဒါတော့၅ခုရပါတယ် မနာသာစိတ်ဖြင့်ဓမ္မသဘောတရားကိုဝိညာဉ်ရပြီး၍နေဝသမနောဟောတိဝမ်းမြောက်ဝမ်းသာမဖြစ်လားဓမ္မနောဟောတိနှလုံးမသားခြင်းမဖြစ်တတော်မရသည်ဖြစ်သံသနာတိတိဖြစ်၍ဥပရေကောညီညာရှုလေဥပရတိနေမရပြီးတော့သိကုသနာကြာစီမှုတွေပေါ်တိုင်းပေါ်တိုင်းပေါ်တယ်သိကုသနာလည်းအလွတ်တရလည်းတည်းမဖြစ်ပါဘူးဝိပဿနာညာရင်းတဲ့အခါကျတည်းမဖြစ်ဘူးမရင်းငင်အစတော့တဲသွားတဲ့သိကုဟိုရောက်ဒီရောက်ဒီတဲရောက်တယ်အဲ ဝိပဿနာဉာဏ်ကျင့်လာတော့ဒါလည်းမရောက်ပါဘူးဒါပေမဲ့လို့မကင်းရမကင်းကြောင်းတော့ရှိသေးတာပေါ့လေအဲဒီရှိတဲ့ဟာလေးတွေလည်းသိကူလေးဖြစ်ဖြစ်ချင်းမှနိုင်တော့တာပဲသိကူလေးထွက်သားနေတဲ့ပြုတ်နဲ့မှနိုင်တယ်လို့ဝန်တာစရာအာရုံစီရောက်သွားမှဝန်မတာလည်းရဘူးသိပြစရာအာရုံစီရောက်သွားမှသိမပြက်လည်းရဘူးလို့မှတ်ပြီးကြောက်သွားဟောလေးလေးရှုပြီးတော့သွားဟိုရှိပေါ်ရပေါ်ရအာရုံတွေလိုက်ပြီးတော့ရှုမှသွားတာပဲငြိမ်းတယ်မနာကောင်းတယ်အဲဒီလိုရောက်နေတဲ့ပုဂ္ဂိုလ်ဟာကိုယ့်အကိုလည်းပဲနဝတ္တစေကောင်းတယ်ဒီညာနေရောက်နေတာကကိုယ်ကိုးတာနေတာယ ahanan အသွင်ယောဂီရှင်းသွားတယ် ဉာဏ်နာရဲ့သိတနာမျိုးတွေဖြစ်နေတာနာကောင်းတဲ့တရားတွေတကယ်ကောင်းတဲ့တရားတွေဖြစ်နေတာဘေးကပုဂ္ဂိုလ်တွေကလည်းဒီလိုတကယ်တရားဒီစင်တန်းနေရောက်ပြီးတော့သာလိမ်ဥပ္ပခါတဲ့ပြည့်စုံတဲ့အခါသိကျင်ညိုကြကောင်းတယ်မနာကိုကျင်ညိုကြကောင်းတယ်อืมပူဇော်တိုက်တယ်ဆိုတာဒီလိုကိုယ်ရင်းသာနာကဂုံတွေတရားပြည့်နေလို့ပြည့်စုံတဲ့ပုဂ္ဂိုလ်တွေပူဇော်တိုက်တာပဲမနာရေးကြည့်တယ်လားအဲဒါလေးတွေကမှတ်သားကြရလဲကောင်းပါတယ်ဗျာမှတ်သားကြရလဲကောင်းတရားထုတ်တဲ့ပုဂ္ဂိုလ်တွေအားတက်ကြရလဲကောင်းတယ်ဝန်သားကြရလဲကောင်းတယ် ကဲကဲကဲဆိုရအောင်လေသဘောတိယာကျွမသာမှန်စွာသိပါစေဝမ်းသာမဖက်စိတ်မပြေပြုလျက်လစ်လျူနေယန္တာတွင်ယောဂီရှင်ပြုလင်ဖြစ်နိုင်ပေ

င်္ဂါကအင်္ဂါပဲအင်္ဂါ၆ပါးရှိတဲ့ဥပိ္ပခာတဲ့မြင်ရကလည်းမြင်တိုင်းမြင်တိုင်းဥပိ္ပခာလေးတွေယူနေဝမ်းသာပေါ့ဟိုစိတ်ပြည့်မှုတော့မလိုက်ပဲနဲ့လဲကောင်ချိန်ကြတယ်ဟိုပဲမလိုက်ဒီပဲမလိုက်အဲကြားရကလည်းဒီတိုင်းပဲအဲကောင်ချိန်ကြတယ်ဝမ်းသာဟိုစိတ်ပြည့်မှုတော့မလိုက်ဘူးနာယာကထို့တူပဲသာယာကသာတိယာကရတာသာတိယာဒီတိုင်းပဲအညီမျှပြည့်ကိုယ်ကဒွဋ္ဌိတွေဒွဋ္ဌိယာကအများဆုံးမှရတယ် စိတ်ကူးစဉ်းစားကြသိမှုဖြစ်ရတာအဲဒီမှာလည်းပဲမြင်ရဝန်တာကြာသိကူးမိလို့လည်းဝန်တာမှုမဖြစ်ဘူးသိပြကြာသိရောက်သွားလို့လည်းသိပြမှုဖြစ်ရအောင်ကျူးမှပြီးတော့မှသွားရအောင်ဆက်လက်စဉ်းစားနေပဲဟာဘူးသူကအဲဝန်တာကြာသိရောက်တယ်ရောက်တယ်မှပြီးရင်သွားရတာဟိုမှာဆက်မစဉ်းစားဘူးသိပြကြာသိရောက်သွားရင်သိပြကြာရောက်တယ်ဆိုတာနဲ့သွားရတာသိပြကြာတဲ့ဒသိနေတွေးနေသိပြလာမှာပေါ့လို့အဲဒါတွေမရောက်ပါဘူးအဲဒါကြောင့်

ဆိုပြီးပုဂ္ဂိုလ်လည်းတကယ်အားထုတ်လို့တကယ်ရောက်နေတဲ့ပုဂ္ဂိုလ်မှမရောက်တဲ့ပုဂ္ဂိုလ်တွေတော့မပြည့်စုံသေးဘူးအားထုတ်ခါသာတော့မပြည့်စုံသေးဘူးသို့တော်လည်းတော့ကြိုင်နဲ့ရောက်မှာပေါ့လေအနာအနာကောင်းပါလေအဲဒါသလင်ဥပိ္ပကသလင်ဇမဇမဥရာဥပိ္ပကနောက်ရှိတယ်လားသူကတော့တော်တော်လေးကြည်ကြည်ကြည်ကြည်ပြောရမှာဆိုတော့ငနေပြောလို့မပြည့်ဘူးအချိန်လေးလည်းနောက်ကျနောက်ကျပါသလင်အဲသလင်ဇမဘုဇင်ကလည်းဘုဇင်ကဥပိ္ပကလည်းသူကလည်းနည်းနည်းပြောရအောင်မယ်အရင်ကလည်းပဲဟောထားပြီးသလင်ဇမ ကိုယ်စဉ်ကတတ္တရမစ္ဆဒတာတဲ့သူကတော့အဲစေတသိက်တရားတစ်ခုပါပဲอืมဇာနုပိ္ခာတဲ့အခုဇာဇာနဲ့ပါတယ်ဥပိ္ခာအဲပါဠိတော်ဒီဥပု္ခာသတ္တဇံပါဠိတဲ့အဲကဒီဆောင်းမုတ်ကလေးဆိုပြီးတော့ဒီနေ့တော့တရားသိအောင်ပါလေးနာရီကတည်နေအောင်လားအဲဆုံးမှလည်းမဟုတ်သာလင်မြမ ဝဇင်ကသတ္တရဇံပါရီသလင်ပြမဝဇင်ကသတ္တရဇံပါရီသလင်ပြမဝဇင်ကသတ္တရဇံပါရီ မစ္ဆတတာဆိုတော့ခဲ့တယ်ခဲ့ပေမဲ့သူနာမည်ကွာဒီတိုင်းရှင်းတယ်ဒီလိုသုံးပါးပြင်ပါပဲဆိုရင်လည်းဖြစ်ဘူးသတ္တရမစ္ဆတတာတဘာသာတောက်ပြာကွဲလေသည်သတ္တရမစ္ဆတတာတဘာသာတောက်ပြာကွဲလေသည် တတမစ္ဆတတာသဘာဝတောက်ပြာကွဲလေသည်တတမစ္ဆတတာသဘာဝတောက်ပြာကွဲလေသည် ခုကတော့သာလင်ဥပိ္ပခာ1ဓမ္မဥပါဒဥပိ္ပခာ2ဝိဇင်ဥပိ္ပခာ3သတ္တမိဇတုပိ္ပခာ4ဇာနုပိ္ပခာ5ပါရိသုရိဥပိ္ပခာ6ဟောဒီ6ခုကဒီကူအားဖြင့်တတ္တမိဇ္ဇရာစေတသိက်တခုရဲပါပဲတဲ့သူတခုတည်းကနေပြီးတော့သူ့အရာလို့ဆိုတော့ဆရာ6မျိုးခွဲပြီးတော့ဟောထားတယ်အဲဒီဥပိ္ပခာ6မျိုးခုနကပြောခဲ့တဲ့ င်္ခါရုပ္ပေခာနဲ့ဥပဒိဥပ္ပေခာက2မျိုးရှင်းမျိုးနောက်ဝိရိယဥပ္ပေခာနဲ့ဝေဒနာဥပ္ပေခာက2မျိုးအလုံးပေါင်းဥပ္ပေခာ10မျိုးရှိတယ်ဒါကအသုံးကျတဲ့ဥပ္ပေခာ10မျိုးကိုအသုံးမကျတဲ့ဥပ္ပေခာရှိသေးတဲ့ဟိုမှာအညာဥပ္ပေခာဆိုတာရှိသေးတယ်အဲ့ဒါကတော့မကောင်းတဲ့ဥပ္ပေခာကိုအဲ့ဒါတွေတင်ထည့်မလာဘူးအညာဥပ္ပေခာရှိသေးတယ်အဲနောက်သတင်းကြမှာဆက်ပြီးတော့ဟောရမယ်ခဏဒီသိဦးမှာ ဒီသတိပဋ္ဌာန်တရားတော်ယူသနာကမသာဓမ္မသုံးနာကုသကစေတနာရဲ့ဆွမ်းအမှုပေါ်တို့ကြောင့်ဒီသုတ်ဒေသနာတော်၌လာသောသတိပဋ္ဌာန်တရားတော်မိမိတို့သန္တာ၌ရှင်ရှင်ဘာမှပွားများအားထုတ်နိုင်ကြသည်ဖြစ်ဝိပဿနာဉာဏ်သင်ရိယမဉာဏ်သင်တို့ဖြင့်သင်ရတဲ့ဉာဏ်ရပြီးသောနိဗ္ဗာန်ချမ်းသာများသို့လင်ညာစွာဆက်ရောက်ပြီးမြတ်မောပြနိုင်ကြပါစေ